အေးသာသနာတော်2550ပြည့်ကောဇာတဂရိ1368ခုနှစ်ဥဒ္ဓဝတ္တနာမူလရာတိတော်တလဲလာပြည့်ကျော်9ရက်နေ့ညမဟာယံကုန်တိုင်းလှိုင်မြို့နယ်900ကွယ်ကမာယုဗုဒ္ဓနောက်ကျောပဲဓမ္မရဂိတဖြူမဟာစီသာသနာရိတ်တာဝဲ ၅ချိန်မြောက်ရှင်ရင်ကျင်းပအပ်သောမိုးရာသီမဟာဒီဝိပဒနာ၁၀ရက်စက္ကန္တာ၌အလူဒါနာပြုကြသူများမှာဦးမင်းအောင်ဒေါခင်မြတ်စိုးသားမောင်ဝေလင်းအောင်သမီးမဆိုးယူနန္ဒာအောင်မမကားပစ္စည်းရောင်းဝယ်မိသားစုလိုက်မျိုးနဲ့မြကန်တာ900ကွက်က

ယောဂီဆောင်တယောက်ဧခအတွက်ပရမအကျင့်3သိန်းကျတ်တို့ကိုလှူဒါန်းရင်ဓာတိယိတာရဲ့ပထမဥက္ကဋ္ဌဖြစ်ပါတယ်မေတော်ကြီးဒေါ်ရွှေထိန်မိသားစုမ983ပန်းချံလေးလရွှေပြည်သားမြို့နယ်ကယောဂီဆောင်နှင့်အထွေထွေအတွက်ရခင်9သိန်းနဲ့3 9 9300ကျပ်နဲ့ ယောဂီဆောင်အတွက်ယခုနှစ်9300ကျပ်နဲ့ယခေဓမ္မပိပါနောထေရဝါဒကျောင်းဆောင်သိန်းကျောင်းဆောင်လှူပြီး9200အဲ9300စုစုပေါင်းကျပ်10သိန်းတို့ကိုလှူဒါန်းခြင်းအသက်84နှစ်ရှိပါပြီငငယ်ရွယ်တုန်းကတရားဓမ္မကိုအနွန်တာနဲ့အထုတ်ခဲ့ကြည်တော့ထင်လည်းမပေါက်ဘူးရှင်မရယောဂီတွေလည်းပဲ ငိုင်ပဲခြင်းခွင့်တင်တော်မူကြိုးစားအထုပ်ဖို့ပြောပြပါတိုက်တွန်းပြပါကိုရော့ကလည်းတပည့်တော်သားလိုပဲသဘောထားပါအဲ့ဒါဟိုတုန်းကကြွေးတင်နဲ့ပြောတာနဲ့သူရှားတဲ့မုံဘူးရှိဘူးလေးတွေအကုန်စုလို့တာ10သိန်းပြည့်သွားပါနောက်ဥထုမြတ်တော်ဆဆဟုသမိမြမြင်စုဘုဆုံးမမိသားစုမှတ်74ညာနာနာလ900ကျွယ်လိုက်မြို့နယ်က တိတာအာယုဇွာအတွေ့6000ကျပ်တို့ကိုလူတန်းခြင်းအရုစေယောဂီများဖြစ်ကြသည့်ဒေါ်လာယီမိသားစုယောဂီကောင်အတွက်3000ကျပ်ဒေါ်မြင့်မြင့်စံနဝကမ္မ2000ကျပ်ဒေါ်ဤသား1000ကျပ်ဒေါ်ကင်ညို2000ကျပ်ဒေါ်သိင္ကြီးစု1000ကျပ်ဒေါ်ခင်မြင့်2000ကျပ်ဒေါ်ငိမ့်ယောဂီဆောင်1000ကျပ်ကိုလှမြင့်ဦးနဝကမ္မ900ကျပ်

ဥခေဇောအောင်ဒေါတင်တင်နုသမိမမညွန်းမြဣန္ဒြေအာကံကောသုံးလမြကံသာလိုင်နဝကမ3000တောင်ကြယောဂီမိခင်တော်ခင်မြသမိမသိမ့်သိရွှေညောင်ပင်သစ္ဆက်ပူရာယုံလ900ကွယ်လိုင်မျိုးနယ်ကဓမ္မပူဇာ2000ကျမိဝေယဝိဇ္ဇ1000ကျပေါင်း3000ကျကုသထွန်းမခိုင်စာဝင်းမိသားစုမှ46 ရှစ်ရှစ်လမ်းလိုင်မြို့နယ်ကနဝကမှာတပေါင်းကြတို့ကိုအတိအတိလှူထမ်းကြပါတယ်ထိုလူရှင်တို့နဲ့အတူအလုံးသူတော်ရှင်တို့မိမိတို့ရဲ့ကုသိုလ်တော်ကြီးရှုမတောင်းရည်ချက်မချမိမှာအခြေက အုတ်မြစ်ပနဲ့တဲ့ဘာသာရေးချမ်းခင်ဖြစ်သည့်ရှ िख ုကတော့ပါတရဏဂုံတိလသောက်တိယအောင်ဩကာသဆို၍ကတော့ကြ Amen. တရားနာလာရောက်သူများကကြိုးဆောင်ဖြစ်ကြတဲ့ဥစဉ်နေထာမှာယခုဒီဆိုရပွားကြတဲ့ဩကတကတော်ကျိုးစားရွက်များအခမဲ့တောင်းယူနိုင်ပါတယ်ရှိခိုးကြတော့တဲ့အခါရည်ရွယ်ချက်နှမျိုးပါရတစ်အပြစ်ရှိကကြည်ပါစေနှစ်ကောင်းမျိုးချမ်းသာဖြစ်ပါစေ ကာရယဆိုနေကြဩကာသကအပြစ်ရှိလို့သာကတော့တယောင်ယောင်အထိပ္ပယ်ဆောင်နေပါတယ်။ကောင်းကျိုးလိုလားလို့ကတော့တဲ့ရည်ရွယ်ချက်မပါပဲဖြစ်နေ။အမှန်တော့အများအပြည့်လူများစုကအခုမှတရားဝဲလာပြီးရှိခိုးတာဘုန်းကြီးတို့သတ္တိတို့ပေါ်မှာပြမမှုမရှိပါဘူး။ကောင်းကျိုးလိုလားလို့ကတော့တာများပါတယ် ဗျာမြကြီးအချိန်နေရာမှာ85လောက်ကတော့တာကောင်းကျိုးလို့လားလို့25ရာနှုန်းကတော့ဖြင့်အပြစ်ရှိလို့လို့ဆိုသင့်တမ်းပါတယ်အေးဒါကြောင့်အဲဒီဩကာသကတော့ကျိုးကိုစီစီညီညီဖြစ်အောင်တနည်းပြောတော့လဲဘုသူတ္တဖြစ်အောင်ပေါ့အဲ့ဒါဦးဇင်းလေးထံကတောင်းပြီးတော့မရခင်စာဝေကလေးကြည့်ဆိုပေါ့ရတဲ့အခါကျတော့အလွတ်ဆိုလို့ရပါအေးဒီတော့ယနေ့နိုင်ငံတော်က ပြဋ္ဌာန်းတဲ့ယဉ်ကျေးမှုသင်္นานစာအုပ်တွေမှာဩကာသကရောကျိုးဟာရှေယုကြီးအတိုင်းပါနေပါတယ်ဒါလည်းပဲအများစုအနေအချင်းအသုံးပြုထားခြင်းဖြစ်ပါတယ်ဩကာသကို နိုင်ငံတော်အရာတမှုတစိတ်သေးဖြစ်ဖို့ဘ ਹੁ တန်ခနာယကဝန်ဆောင်များဆွေးနွေးကြတဲ့အခါမှာ တချို့ကတော့ဟိုဘာထုပြောတရားလို့ဆိုရုံရှိပြီးတာရှိဩကသနဲ့ကြော့ယုံပေါ်ဆိုတော့ကြောင်းအားလျော်စွာဖြစ်လာတာပြောအဲဒီမှာမဟာစီဒိဋ္ဌာဆိုင်ရာနာယကဆရာတော်တစ်ပါးလည်းပါဝင်တော့ဆွေးနွေးနိုင်တယ်လို့ဆိုသဖြင့်ဘုန်းကြီးတို့ပြောတဲ့အတိုင်းဆွေးနွေးတော့မှအောက်က fright ကလေးနဲ့ပါတယ် မိမိတို့နှစ်သက်ရာဩကာသရှုနိုင်ပါသည်ဆိုတာအဲ့ဒါဒီကပြောတဲ့စကားထောက်ပြီးတော့ဒါပေမဲ့အများစုဖြစ်လို့အခုရှုနေကြဩကာသကိုမူတည်ထားကြတာဘုန်းကြီးတို့အနေနဲ့တော့သိအာမရလာပါဘူးမှားတယ်လို့တော့မဆိုဘူးပေါ့အာမရလာပြောတယ်အဲကြောင့်လို့အေသဗ္ဗဒောသခတ်သိမ်းသောအပြစ်တို့သဗ္ဗဒောသကပါဠိစကားခတ်သိမ်းသောအပြစ်တို့ကမြန်မာစကားဒါပဲ နောက်တစ်ခုပရမဒုတိယတတ္တိယတစ်ချိန်တစ်ချိန်သုံးချိန်မြောက်ပရမဒုတိယတတ္တိယပါဠိစကားတစ်ချိန်တစ်ချိန်သုံးချိန်ကမြန်မာစကားထပ်တန်နေတဲ့ဘာမှအဓိပ္ပာယ်ထူးမလားအောက်တစ်ခုရှိခိုးရသောအကျိုးအားကြောင့်တဲ့ပါဠိကတိနိယမဖြစ်ဖြစ်အောင်အကျိုးရအောင်ယူနေရတော့ဗတ္တံပစတိ လောကပြောရွထုံးစံကထမင်းချက်တယ်အမှန်ကတော့ထမင်းဖြက်ပြီးမှတော့ချစ်စရာမလိုတော့မှန်ရလားဆံကိုသာချက်ဒါပေမဲ့ဖြစ်လာမဲ့ထမင်းအကျိုးကိုရည်ပြီးတော့ထမင်းချက်တယ်လို့သုံးဒါကတော့စာသုံးအရာကတော့မြူးကြီးဆိုင်လို့အပင်ပေါက်အပင်ပေါက်လို့အပွင့်ပွင့်အပွင့်ပွင့်လို့အသီးသီးတာပါပဲ ဒါပေမဲ့မျိုးစေ့တွေအကြောင်းအပင်တွေအကျိုးအပင်တွေအကြောင်းအပွင့်တွေအကျိုးအပွင့်တွေအကြောင်းအသီးတွေအကျိုးပဲအခုဆုတောင်းတာကရှ िख ိုးရသောအကျိုးအကြောင်းဆိုပေမဲ့ရှ िख ိုးရသောကုသိုလ်ကံစေရနာတို့ကြောင့်ဒါအကြောင်းတရားတပည့်တော်ရှ िख ိုးရတဲ့အကြောင်းတရားကြောင့်ပဲလေးပါးကသမယပြိပယံမြုံငါးပါးစသည်လို့ရပါလို့ဤဘုန်းကြီးတို့အကြိုက်ပြောတာနော်အေးအဲ့ဒါပဲဒါကြောင့် ကျေးဇူးရှင်မဟာကြီးကြတော့ဘုရားကြီးများကတော့ရှ िख ိုးရတော့ကောင်းမှုကစေရနာတို့ကြောင့်လို့ရေးထားပါတယ်။ဒါပဲဖြစ်ဖြစ်ငါဝါဒမှန်တယ်မပြောဘူး။သူတော်ကောင်းများကိုယ်တိုင်အုံနောက်နဲ့အဖြစ်ရှာပါ။မိမိတို့ကြိုက်တဲ့တရားကိုသုံးနိုင်ပါသည်။အလုံးသဘောပေါက်လား။အေးဘုသူတ္တဖြစ်တာပေါ့။မနေ့ကဘုန်းကြီးတို့သီလပေးသလိုပါဏာတိပါတာဝေရမဏိဘုရားဟောတာတော့ဒါပဲ။ သိက္ခာပရသမာဓိယာမိက နောက်ခေတ်ဆရာတော်များကဒါသိက္ခာကိုတခုအနေအပြင်သိအောင်လို့ရှင်းပိတ်ထားခဲ့တာပဲဘုရားကတော့ပဏာတိပါဒဝေရမဏိအာရိဏဌာနဝေရမဏိသိက္ခာပရသမာဓိယာမိမပါပါဘူးေးပါလို့တော့ငရဲကြည့်သလားငရဲမကြည့်ပါဘူးဘုဒ္ဓတဖြစ်အောင်ပြောထားတာတခါနေရလူတွေကတွေ့နေကြကြားနေကြလေးကတမျိုးတပုံကြားရဟင်းဒီဘုရော်လေးအဆန်းထွင်တာလို့ဖြစ်မစိုးလို့ဘုန်းကြီးတို့က ရှေရာရဲ့တာဝန်တရားအရာမိမိညာလက်လမ်းမိသိရှိသည်မြပြလီဖောက်တယ်ချရခြင်းမှာကိုင်းတော်ပြီဒါကြောင့်ယနေ့ယခုရှိကိုပူဇော်မှုမြတ်မလျောကတော့ရခြင်းစာရည်တော်ကောင်းမှုကစေရနာတို့ကြောင့်အာရုံသောသူတော်ကောင်းတို့၏ကိုယ်တွင်ကိုယ်ပါဏတာနာတို့၌ဘေဝပါဏရယံကျွဲခသိမ့်ကင်းလွတ်ငြိမ်ကြဝေးကွာကြ၍ အသက်ရှိအနာကင်းကျမ်းမာချမ်းသာခြင်းစရှိသောအိဋ္ဌမင်္ဂလာကောင်းကျိုးဖြာပြားနှင့်မေဖို့နိဗ္ဗာန်ကိုလင်းမြန်စွာဆိုက်ရောက်မျက်မှောက်ပြုလွယ်နိုင်ရပါစေဘေးတဆုနဲ့ပြရပါလို့ဤအရှင်မယာပြန်ဆိုလိုက်ပါဖြေလေးသက်သာလေးလောက်ကြ မယံပန္တိသန္တာရဝတ္တဒုက္ခတောမောစနထာယတိတရဏေနသဟမေတ္တာဘုဗ္ဗင်္ဂမံအထင်္ဂသမာနာကတံတမ္ပန္နာမဟုတ်ဘူးတမန္နာကတံ တမတမ္မနာကတံတမနဝကတံဒါပဲအရှိတမ္ပနာကတံဆိုတဲ့အမားကြီးကိုပါဇက်တဲ့တဲ့တဲ့ထားတာအဲ့ဒါကြောင့်ဖြည့်ရှင်းရခဲ့တယ်ပြောတာဘုန်းကြီးတို့ကပီပင်အောင်ခွဲဆိုပြတာကိုတမ္ပနံတမနာပသောက်နဲ့မရှိဘူးမနဲ့သာကြည့်အထင်ကသမနာကတံဥဘောတထသီလံဓမ္မံယာစာမိ ပောပောလေးဓမ္မလို့မဆိုနဲ့ဓမ္မံယာစာမိနုကံကတဝသီလနေထအဲ့မှာဒေထဒါဒါတွေရဲ့နောက်မှာဝိသဘောမပါဘူးအဲ့ဒါကသီလံဒေထဆိုပြီးဝိသဘောရေးတယ်မြတ်စွာဘုရားဟောတဲ့ပိရိကသုံးပုံမှာဝိသဘောပါတာတစ်လုံးမှမရှိဘူးအဲ့ဒါလေးကိုလည်းသတိထားအေးသီလံဒေထသီလံဒေထ မေဘန္တိအဲဒါမေဘန္တိဆိုပြီးအဲဘန္တိဆိုရင်နောက်ကသဘောတွေပါလာလိမ့်သီလဒေထသီလဒေထမေဘန္တိယမဟာဝတာမိတံဝရေထအဲ့ဒါဖာနာရမုံငွေလိုနေလို့ဖာနာနော် တရားပါဠိလိုဆိုရင်အာမဘန္တိပါဠိလိုပဲပြန်ရမယ်အမလေးဟမ်ထိုင်ကုန်မရရင်ဝတ်တော့ရှိနေသွားပေါ်ဘာမှလည်းမသိဘူးတကားလေအင်္ဂလိပ်လိုတိုက်ရင်လည်းအင်္ဂလိပ်လိုပြောလိုက်မတိုက်ရင်လည်းဗမာလိုပြောလိုက်ပြီးတာတို့လူတွေကအဲ့လိုမဟုတ်တဲ့ဝိရိကလုတ်ချင်ရာမဟာဝဒာမိတံဝရေထ နမောတသဗ္ဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တအဲခြားတာဒီတိုင်းမှမဟုတ်ပဲနဲ့ခုနကပြောတာကယမဝရာမိတံဝရိထဆိုတာပါဠိလိုယံအကျင့်စကားကိုအဟံငါဘုန်းကြီးသည်ဝထာမိသောဣတန်ထုံငါဆိုသလိုတုံမေတင်တို့သည်ဝတိထလိုက်ဆိုကြငါဆိုသလိုလိုက်ဆိုလို့ပြောတာ ကိုဆိုရင်တိုင်းဆိုနေကြတာကဲအဲ့ဒါကြောင့်ခက်တယ်ပြောတာယမဟာဝတ္တာမိတံဝတိထနမောတာသဗကဝတောအရဟတောသမ္မာသမ္ဗုဒ္ဓတ္တအာနမောနဲ့တသနဲ့မပေါင်းပါနဲ့။ဟောဒုက္ခပဲ။သို့နမောတသဗကဝတောသ ရဟတောသမ္မာသမ္ဗုဒ္ဓတာဆိုကြည့်好走。 အဲ့ဒါလေးလေ့ကျင့်ရင်ဘယ်လိုဆိုဆိုရလဲနမောတသဗ္ဗဂဝတောအရဟတောသမ္မာသမ္ဗုဒ္ဓသဖြစ်တာပါပဲဗုဒ္ဓံတရဏံဂိသာမိဓမ္မံတရဏံဂိသာမိသံဃံတရဏံဂိသာမိဒုတိယံပိ ရဏဂမနံပရိပုံဏံကြိုက်ပါအဲ့လိုတရဏဂမနကာခြုံဖုံးထားတရဏဂုံသုံးပါးသည်ပရိပုံနာသင်တို့သာနာမှာပြည့်စုံလုံလောက်ရရှိတည်ထသွားပြီအာမဘန္တိကောင်းပါဗျာတို့တရဏဂုံသုံးပါးတည်သွားပြီဒါပဲတရဏဂမနံပရိပုံနာ အဲ့ဒါအကျိုးချတိတရဏခန္ဓာမရိပုံနာနဲ့ဆိုတော့ထင်ရလောက်ကြတာပဲတကယ်ကမားတယ်လို့တော့မဆိုလိုဘူးပေါ့ဒါပေမဲ့သူ့ရဲ့နိစနစ်တော့မကြဘူးပါဏာတိပါတာဝေရမဏိရာကောက်ရေးချတာမပါသေးနဲ့နော်အောက်ကငရဲသားကြီးတွေဒီလွတ်လိုက်မှရှားဖြတ်ရပါဏာတိပါတာဝေရမဏိ လေပါဏကအသက်ကြီးတတ္တဝါအတိပါဒကလွန်၍ချသေးခြင်းမရောက်ဖက်နဲ့ကိုယ့်ရဲ့လက်နဲ့ထုတ်တာအင်အားတစ်ခုခုကြောင့်သေအောင်သေအောင်လုပ်တာကိုအဲ့ဒါပါဏာတိပါဒဝေရမဏိကရှောင်ခြင်းမာဤအဲ့တော့သူတစ်ပါးအသက်ကိုတာခြင်းမာရှောင်ခြင်းမာဤလို့တလို့လားအမှန်တော့ဒီထဲမှာပရပါဏာတိပါဒလို့တော့မပါဘူး အဲ့တော့ကိုကိုကိုကိုကဲကအခြေရေးစီးပွားရေးလူမှုရေးအိမ်တော်ရေးစင်မပြေလို့သိရင်လည်းပဲဟောဒီသိက္ခာဘုရားအပြည့်ညိနိုင်တယ်နော်ဒါတွေသတိထားရအဒိဏာဒါနာဝေရမဏိဝေလေးကိုနည်းနည်းလေးခြားလို့ပါအဒိဏာဒါနာဝေရမဏိအဗျာမစရိယဝေရမဏိ ဓမ္မကမြတ်သောစရိယကအကျင့်ဟာအဗျာမစရိယအကမထက်လိုက်တော့မမြတ်သောအကျင့်ကိုကျင့်ခြင်းမှာရှောင်ခြင်းမှာဤအဲအဲ့ဒါဥပုဒ္ဒေယောဂီများအတွက်တနည်းအားမေထုံငယ်9မျိုးထိပြောပြီယောက်ျားဖြင့်မိမယုတ်တက်ရှိတက်မဲ့မိမယုတ်ကိုကြည်ตาရရင်မေထုံငယ်မိမကယောက်ျားရဲ့တက်ရှိတက်မဲ့ယုတ်ကိုကြည်ตาရရင်မေထုံငယ် ယောက်ျားကတက်ချစ်တက်မဲ့မိမအတန်ကိုနားထောင်ပြီးตายရရင်မေထုံးငယ်မိမကတက်ချစ်တက်မဲ့ယောက်ျားဤအတန်ကိုနားထောင်ပြီးตายရရင်မေထုံးငယ်နောက်ပြီးတဲ့အခါကျတော့အတိတ်ဘဝပေါ့လေအတိတ်အတိတ်ကပေါ့အတိတ်ဘဝတောင်မဟုတ်ပါဘူးအတိတ်ကဒီတဲ့ရှင်းရှင်းပြောရရင် သမီးသားဘဝတုန်းကအချစ်ဦးချစ်ခဲ့ရတာလေးတွေပြန်စမြုံပြန်ရင်လဲမေထုံနဲ့အေး ပြီးတော့သမီးသားနှစ်ယောက်ချင်းတွေ့တာချောင်းကြည့်ตายရင်လည်းမေထုံငယ်ဒီမဲ့ဟာလည်းအကုန်ပါပေါ့ပြောလို့ကမကောင်းဘူးသိပြောလို့အားကြည့်လဲကြွားကြအခုတော်သရင်လားဆိုတော့ဒါပဲအဲ့ဒါကြည့်ตายရင်လည်းမေထုံငယ်ပဲအဲ့ဒါမှတ်တာအလွယ်တာမဟုတ်ဘူးအေးအဲ့တော့တရားရှုမှတ်နေမှဒီသီလကကောင်းကောင်းလုပ်မရှိမှပဲနဲ့တောင်းမော့မြောင်းမော့ဆိုရင်တော့ဥပုဘ္ဗကလုံမမလားအဲအဲ့ဒါပဲနောက်တစ်ခုပါလဲ ရာဂသာဇနီးမောင်နှံနှစ်ယောက်ဘလူကြည်စရာကိုตายာပြီးတော့နေရင်လည်းမေတုံငယ်ငါအခုဥပုသ်တောင်းလိုက်လို့ယောက်ျားတွင်နတ်သားလေးဖြစ်မယ်မိန်းမတွင်နတ်သမီးလေးဖြစ်မယ်လို့ตายာရင်လည်းဒါကြောင့်ရှုမှတ်နေမှဒီဒိဋ္ဌာဘုရားကောင်းကောင်းကြီးလုံတာဟုတ်ပလား အဲဒါကြောင့်ဥပုသောင်းနဲ့နေကြရင်အရာကိုကကိုဆိုပြီးတော့အချိန်လေးနဲ့ကြာရနာရှုမှအိမ်လဲကိုထမင်းကိုစားတာပဲဥပုနဲ့လည်းယူခဲ့ပေါ်ချိုင်လေးနဲ့ဒီမှာရှိပါတဲ့စားစရာသပွဲကြီးရည်တွေလည်းရှိပါအဲအမတ်တရားလေးနဲ့စားကိုအရင်နဲ့ကိုထုတ်ပြီးတော့ရှုမှနေရင်တော့ဒါဟာထက်မြက်သော ဖြူစင်သောဝင်းသက်သောတန်ရှင်းသောသီလဖြစ်သွားမှာပေါ့မှန်ရလားအေးကောင်းတာမြတ်တာလေးတွေပေးတဲ့အခါရွေးချယ်ယူရနော် ဘလုံးဘူးလုံးနာမတွင်ဘလုံးပထွေးကြီးတော့မဖြစ်ကြကြဒီခက်ကဆိုသားဆိုပုံမတဲ့အလားကလေးအငိုတိတ်အောင်အေးရောင်ပြတဲ့ဖိုးလနာသားဆိုတာလိုပဲဝူကြီးတန်းကြီးပါးစပ်ကဆိုနေကြလက်တွေမပါပဲဖြစ်တယ်။ဂိုင်းဆိုအဗျံမစရိယဝေရမဏိ ဒီနေရာတော့ဗျာဆိုတဲ့ဗာတချိုင်ယာယီဗျာဆိုတဲ့အတာမမှန်သေးဘူးဗာတချိုင်ယာယီဟတဗျံလို့အဲ့ဒီအတာတွေကဒါကြောင့်အဗျံမစရိယာဝေရမဏိဘုသဝါဒဝေရမဏိသူရာမေရယမစ္ဆပမဒ္ဌာနာဝေရမဏိသူရာ ဝိကာလဘောဇနာဝေရမဏိနိစ္စဂိတဝါဒိတဝိတုကဒါတနာအေးကိုရင်လေးတွေကြတော့ဒါတနာဝေရမဏိလာတို့တို့ကြတော့လူကြီးတွေဆိုတော့အသိဉာဏ်ရှိတော့နှစ်ခုလုံးပေါင်းတယ် ကိုရင်လေးတွေကြတော့စေရနာတစ်ခုတစ်ခုစီငရွယ်သူများမို့သူတို့ကိုရှစ်ရှစ်ပိုင်းပေးတာပေါ့အဲ့ဒါလဲဘာသာရေးဘုဒ္ဓတာရှိကြပါစေမဟာလာခန္ဓာဝိလေပနာကာရဏမန္တနာဝိဘုသနာဌာနာဝေရမဏိနတ်နော်နတ်နော်နမဟုတ်ဘူး ဝိဘုတနဌာနာဝေရမဏိပြောခဲ့ပြီသူရမေရိယမေတ္တပမာဒဌာနာမလာကနာဝိရိပနာဒါရဏမနနာဝိပတနာဌာနာတိက္ကဘု၈ခုမှာဒီနှစ်ခုပဲဌာနာပါအဲ့ဒီဌာနာကအေးအထူးပုတ်အထူးပါလာတယ်လို့သကလုံးထူလာတယ်လို့အထိပ္ပယ်လည်းထူတယ်ရှေးကအရက်တော့လာခဲ့တယ်တရားနာတိဒီလာယူပေးတဲ့နောက်အရက်မတော့ပဲအတုရဟနာတိဖြစ်တယ် မြို့သမီးများအတွက်ရှိရတဏ္ဍခပမာနေလိမ့်လာတဲ့ဒီမှာဒီလာယူပြီးတဲ့နောက်မလိမ့်မချက်ပဲအာထုံရဟနာတိဖြစ်နိုင်အဲ့ဒါဌာနာဆိုတဲ့ပုဂ္ဂိုလ်လေးကပြောတာ။ကိုင်းရှိစေဥစ္စာတေနမဟာတေနဝေရမဏိဣဒံဟောတိလံနိဗ္ဗာန်တပစ္စယော မပြစ်ပါနဲ့ရပင်လည်းမပါပါဘူးရရည်လည်းမပါပါဘူးနိဗ္ဗာန်တ္တပစ္စယောဟောတုတိတရဏေနမေတ္တာပုံကမအထေငါသမန္နာကတံဘောဓရသီလသာဓုကံကတ္တဝအပမဒေနသံပါတိထအိုင်တော်ပြီဥဒုံညိချအဘိတပြ အေးသူတော်ကောင်းတို့အားဘုန်းကြီးတို့ကပေကံလူတာတရဏဂုံသီလဆောက်တည်ကြတဲ့ကုသိုလ်တွေအတွက်ဓမ္မလက်ဆောင်ဓမ္မဒါနတရားအလူပေးမှာကဇာသိမ့်မတူတဲ့သူမနှစ်ဦးပါတယ်လေအေးဇာသိမ့်မတူတဲ့သူမနှစ်ဦး တကူကဓမ္မပဒနဲ့ဘုန်းကြီးတို့အငုတ်တော်တို့မှလာပါတယ်တကူကတော့ဇတ်တော်ကလာတာဘာရဲ့မဟုတ်ဘူးဟိုကိုကြီးသွေးတယ်လို့တော့မအောင်မင်းနဲ့စာရဘုတ်ကြည့်လိုက်ရင်မိမိအတွက်ဘာအသုံးဖြစ်ပြုဖြစ်တယ်လဲအဲ့တော့ကြာဗျူမဂဇင်းထင်ပါတယ်အဲ့ဒီမှာတန်ခါရင်ဘုန်းကြီးတစ်ပါးကလက်ဆောင်ပေးလိုက်လို့ အခုမှစာအုပ်ပုံတွေကလန်လို့တော့ကောက်ကြည့်လိုက်တော့အဲ့ဒီမှာဝိထုဇ္ဇကျောင်းလေးတခုတွေ့တယ်။အဲ့ဒီဝိထုဇ္ဇကျောင်းလေးကြည့်ပြီးတော့ဘုန်းကြီးကလည်းပဲစိတ်ဝင်စားလာ။စိတ်ဝင်စားလာတော့ခဏိအဲ့ဒါဦးဇင်းနေစာအုပ်တွေပြည်စုတွေချပါဆိုပြီးတော့ရှောက်ရှားပြီးတော့သူ့တခုတည်းလည်းမဟုတ်သူနဲ့ခတ်တူလူဇာလန်တခုလည်းရှိအဲ့တော့ဒါပေမဲ့ဇာလန်အစကြော်ရွတူကြပြီမဲ့စက်သိန်းကန်းကြတော့မတူလို့ လူငယ်လူရွယ်များစိတ်ဝင်စားပါစေတော့လို့ဇာသိမ်းမတူတဲ့သူမနှစ်ဦးလို့ခေါင်းစီလေးတပ်ပေးလိုက်ပါတယ်အဲ့တော့တဲ့ပထမဇလန်းကဘာလဲလို့ဆိုရင်တော့သူကဝိထုဆရာကတချင်းလေးနဲ့အစပြထားတယ်အမှန်တော့ဘုန်းကြီးတို့ ဇာပေကတော့ပါဠိဂါထာဂါထာဟာသချင်းပါယံမင်္ဂလံဒွါရသာယိဇိန္ဒာယိတုသာဒီဝါကသုဌာနံနာတိကိသန္တိအထာတိနိစမင်္ဂလံအဲ့ဒါဂါထာအဲ့ဒါဂါထာဆိုတော့သချင်းပဲလောကပြောပြောอ่ะသူ့တဲ့သူအတန်ဆန်းဆန်းသလောက်ဆိုပြီးတော့အသုံးပြုပြစ်ပါ အဲ့ဒါကိုတက္ကဋသာလိနဲ့တော့မိယာမင်္ဂလဒွါရစာယိစိဉ္ချိုင်ဒုချရေဝကာသထနံနာတိကချံတိအတ္တဒိဉ္စင်စာမင်္ဂလာဖြစ်တာအတမရဏကိုင်းဒီတော့ဇတ်သိမတူတဲ့သူမနှစ်ဦးတို့မှာပရမဇာလန်ကတချင်းလေးနဲ့သူစားလိုက်ဇဂတရားပုံမှန်ကြွားတယ်တခြားနတ်ပုံအလားကွယ် ကလာဇရာချုံနာမယ်ဝတန်ချင်းချီလို့လို့ပြောမြူကြတဲ့အခါမယ်ဝတန်ချင်းချီလူလို့ပြောမြူကြတဲ့အခါမယ်ယုံညာကိုဥပမာထားသမို့မေနာလို့ဆက်ခဲ့ပါသေးတယ်မချစ်တဲ့မောင်ရဲ့အပြစ်ပွဲနောင်ပွဲအသစ်ွယ်ဆောင်းမယ်အမှန်ပလီပလာကွယ်ရန်စီကရဲ့ မဲ့လေတိုင်းမဲ့လေတိုင်းရွှေဘောယိုကိုမောင်ကျိုးအောင်ညစ်ခဲ့ပြီးမဲ့ွယ်ချစ်တဲ့မောင်ရဲ့အပြစ်ဖွဲမနှောင်တွေအသင်းနဲ့ရှောင်းဖဲမသေးသူမောက်တဲ့တာကမောင်တပါးကိုစောင်းစားမြို့နေတယ်လို့ဂီတလေးနဲ့သူကနောတာမြန်မာစာပေကိုဟမပါဠိစာပေကို မြန်မာစကလုံးလေးနဲ့ဆိုပြီးတော့သူကပြောင်းလဲထားပါတယ်။ဒါကြောင့်စကားတရားပုံမကြွားတယ်တခြားနာဘုံလားကွယ်ကလားဆရာချုပ်နာမယ်ဒါပါဠိတော်လာတဲ့စကားတိုင်း။ဝတ္တန်ချင်းချီလူလို့ပြောမြူကြတဲ့အခါဝဲဒါလည်းပါဠိလာတဲ့အတိုင်းပဲ။ဝတ္တန်ချင်းချီလူလို့ပြောမြူကြတဲ့အခါဝဲ ယုံညာကိုဥပမာထားသမုတ်မေနာလိုဆက်ခဲ့ပါသေးတယ်မချစ်တဲ့မောင်ရဲ့အပြစ်ပွဲနောင်ပွဲ အသေးကွဲဆောင်မဲ့အမှန်ပလီပလာကွဲကြံချီကရဲ့မဲ့လဲတိုင်းရွှေဘော်ယိုကို မောင်ကျိုးအောင်ညစ်ခဲ့ပေမဲ့ကွယ်ချစ်တဲ့မောင်ရဲ့အပြစ်ပွဲ မနောင်တွဲအသစ်နဲ့ရှောင်ဖဲ မသေးသူမောင်းတဲ့ထားကမောင်းတပါးကိုစောင်းတာမျိုးနေတယ်လို့တို့လောကမှာဝါလလုကင်ကျွတ်တဲ့င်းတို့ရောက်ရင် မြို့ပြပြည်ပါတော့လက်ကြီးရွာများမှာမိထုံးမွဲကိုကိုယ့်အရာပြတ်တာကလေးတွေနဲ့တမိုးတွင်လို့ပင်မငဲ့သည်များအပန်းဖြေကြတယ်မှန်ရလား အေးအချို့ကြတော့မင်းသမီးငှားလို့ကိုရွာသားတွေကပဲမင်းသားတို့ဓမ္မမုံပြကြမြဲဓမ္မမုံလူရှင်တော်အနေနဲ့လောက်ကြတချို့ကြတော့လည်းပဲအငိမ့်တစ်ခုလုံးဇတ်တစ်ခုလုံးငှားပြီးတော့အပန်းဖြေကြအခုဟာအငိမ့်မင်းသမီးလေးဆိုလိုက်တဲ့တခြင်းဘသူဆိုတာလဲဘုန်းကြီးကတခြင်းပြောပြတာဒါကြဖြူချရတော့တခြင်းဆိုတဲ့သူမြင်လားထွေးက ဘုန်းကြီးကတစ်စက်ဖောက်တယ်ချတာပဲရှိတယ်ဟုတ်လားအေးအဲ့လိုဆိုပြီးတော့အဲ့ဒါကနေတော့မောင်ရိပ်ထဲကကိုလူတွားတယောက်သူဟာလည်းဒီတချင်းသာဆုစိတ်နားထောင်ပြီးတော့သိစိတ်ဝင်စားပါသိစိတ်ဝင်စားပြီးတော့သွားတဲ့အချိန်ကကာလပေါ့လေအေးအဲ့ဒါဘာဖြစ်လဲနောက်အခါကျတော့အတိတ်ရဲ့ဇာတ်ကြောင်းတွေပြန်ပြောင်းပြီးတော့သူတွေးတောနေလိုက်တယ် ဘယ်ချိန်ချိန်ပြီးသွားမှတော့မသိတော့အတွေးရင်ရင်ကြောမှာမျောပြီးတော့သွားလိုက်တာအဲ့လိုမျောပြီးတော့သွားတဲ့အတိတ်ရင်ရင်ကြောကသူတို့ရဲ့ဘဝဏိတံပဲဗာရဏတိပြည်မှာကာတိဆိုတဲ့ရွာငယ်လေးတွေပါရှိတယ်တဲ့အဲ့ဒီရွာမှာအတော်တန်ကြွယ်ဝချမ်းသာတဲ့အိမ်မှာသားလေးတယောက်ဖွားမြောက်လာခဲ့ ဒါပေမဲ့လို့ကံဆိုးမွမောင်ကြဆိုလို့သူကစောရနက္ခနဲ့ရှင်ပြီးတော့မွေးလာမိဘကကြွယ်ဝချမ်းသာပေမဲ့လို့အေးကောင်းရောင်ကောင်းွယ်သူလောက်ကင်မစားနိုင် သူများပစ္စည်းကိုခက်ခက်ခက်ခက်အကြတဲကြတဲ့ကခိုးယူလူရဲ့စားရမှရှာကလေးမြက်ပြီးတော့မှအရသာတက်တယ်လို့ဖြစ်နေတယ် အဲ့ဒါနဲ့နောက်ဆုံးကြတော့ကသူဟာညလူတယောက်ဖြစ်သွားတယ်။ဘာဖြစ်သွားတယ်။သူ့နာမည်ကိုစောရဖလပေးရ။သူ့နာမည်အေးဟိုမှာပါရကသူရောတဲ့အဘိရူပောတဲ့ပါသာရိကောတဲ့စောရဘလောတဲ့ပါဠိတော်ပါဠိတော်ဆိုတာပါဠိရဲ့အဖွင့်တကရာပေါ့သူရောရဲရင်တဲ့ အဘိရူပအလွန်အရှင်းလာတယ်တဲ့ဟောရိုးရိုးလာတာမဟုတ်ဘူးအဘိရူပအဘိလွန်သောရူပကလှအဘိရူပအလွန်ရှင်းလာတယ်တဲ့သောဘက်ကတင့်နေတယ်တဲ့အဲ့တော့တို့လောကမှာပြောကြတာချောတယ်လှမပြောကြဘူးများသောအားဖြင့်ပါဇတ်တဲရှိလို့သာ ပြောကြတာအချောလှသေယုံမကွဲကြဘူး ချောတယ်ဆိုတာကမိမဖြစ်ဖြစ်ယောက်ျားဖြစ်ဖြစ်ခန္ဓာကိုယ်အချိုးအဆက်ပြည့်ပြစ်တာကိုချောတယ်လှတယ်ဆိုတာမျက်လုံးမျက်ပါနာရံလေးကြည့်ကောင်းတဲ့မျက်နာအနေထားလှတာကိုလှတယ်အဲ့ဒါအချောနဲ့လှချောတယ်ဆိုတာခန္ဓာကိုယ်အဆက်အပေါက်မိမသားမိမိမသားနဲ့လိုက်ဖက်ညီအောင်ကြည့်ကောင်းယောက်ျားသားတွင်ယောက်ျားသားနဲ့လိုက်ဖက်ညီအောင်ကြည့်ကောင်း လှတယ်ဆိုတာမျက်လုံးမျက်ပါနာတာအနေအထားလေးအဲ့ဒါကြည့်လို့ကောင်းတာကိုဘာခေါ်တယ်လဲလှတယ်တဲ့ဒါကြောင့်အခုဒီအမျိုးသားကမောင်ရည်ထဲကအမျိုးသားကချောတယ်လှအားလည်းကောင်းရှင်မြောင်ဇီအားတပွဲဆိုပြီးတော့ခန္ဓာကိုယ်အချူအဆက်သိပ်ပြီးတော့ပြည့်ပြည့်တယ်တဲ့ဒါအဲ့လိုနဲ့ပြည့်ပြည့်ပြည့်ပြည့်ညာတော့လေကံမကောင်းအကြောင်းမလားတော့ ညာလူအဖြစ်နဲ့သာလင်သူကလက်လက်ကျက်စားနေအာဟိုအိမ်ဖောက်သွားပြန်ပြီအာဒီတိုက်ဖောက်သွားပြန်ပြီဟိုပရိနဲ့ဖောက်သွားပြန်ပြီအာဒီရွှေတိုင်းဖောက်ပြသွားပြီအဲ့လိုနဲ့အကျိန်များစွာဆိုတော့မျိုးလူလူကသိမခံနိုင်တော့သိမခံနိုင်တော့သူ့နာမည်တော့သိလူလဲရိပ်မိဒါပေမဲ့လက်ဆုံလက်ကင်ပစ္စည်းမမိတော့ဖမ်းမှုရခက်အဲ့ဒါနဲ့ ရှင်းတော့ကဟစ်တိုင်ဆိုတာရှိတယ်ဒါပါတော့ဒါကြီးကနန်းတော်တပွဲဟိုလွင်မြင့်မှာတိုင်ကြီးတိုင်းဆိုင်အဲ့ဒီတိုင်ကိုကင်ပြီးတော့ပြောရင်မုတ်ဆိုးမကစပြောရင်ပြောနိုင်အဲ့ဒါဟစ်တိုင်ဒါလွတ်လပ်ခွင့်ပေးထားတာအဲ့ဒီဟစ်တိုင်ကိုကင်ပြီးတော့မှန်လားပါဘာရဏတိပြည်၄မြင့်၄ရသောရမလဆိုတဲ့တခိုးကြီးတောင်းကြနေတဲ့ဘယင်တိဗေယမိအောင်ဖမ်းပြီးတော့အပြစ်ပေးတော်မူပါ အဲ့တော့ရှင်းတော့ကမဟာသမတမင်းဆိုတာခုခေတ်တော့သမတလို့ယူလေးခေါ်တယ်စာသုံးကသမတတနောက်မှာမနှလုံးရှိရသမတတာယိမတတော့မာယိတာဝေမူယိပေါ့ဟောဘယ်နဲ့သမတတော့ခုနကတော့သာဟုတ်ရဲ့ဇာနော်နဗင်ကဈေးပွဲမှာချိုလင်းလေးလေးဝယ်ပြီးတော့မူချိုချောင်းပုတ်ပေးအောင် ပါတဲ့တော့နမတအဲ့ဒါအခုကိတော့ကာလယူလျောသွားတော့လွယ်လွယ်သမတသမတနဲ့သုံးရအဲ့ဒါသူကဘာလဲဆိုတော့ငဘောလူတွေဟာကဘာဥစ္စလူတွေဟာခိုးချင်းတိုက်ချင်းဝက်ချင်းမရှိဘူးသူတို့ကအလိုလိုဆိုပြီးတော့မှတဲ့အဲ့ဒါပရိသေပင်ဆွတ်စားရမြေကြီးမြေဩဇာကောက်ပြီးအင်မတမအရသာရှိတယ်နောက်ကြတော့ခိုးမှုတွေလိမ်မှုတွေ အေးအဲ့ဒါကြီးဖောက်ပြန်လာတဲ့အခါကျတော့မှတဖြည်းဖြည်းဆိုပြီးတော့သူ့အိမ်ယာကိုအိမ်ယာသူ့အိမ်ဝိုင်းကိုအိမ်ဝိုင်းသူ့လဲကိုလဲဆိုပြီးတော့ပိုက်ချတာအဲ့ဒီကြားကရှိဖောက်ပြီးတော့ခွန်အားနဲ့လက်နဲ့နဲ့မိုက်စိတ်နဲ့လူကြရက်ကြတဲ့အခါကျတော့မှပြိတ္တရေတအုပ်နဲ့တအုပ်ဖြည့်ရှင်းရတာမကြည်လဲဘူးအလုတ်ကိုင်းနေလဲပြက်အဲ့တော့ယွာနဲ့မြို့တဲ့ပေါ့လေလူတွေကခွန်ရလို့ လေးစားခံကြရတဲ့ရုပ်ရည်အရှင်းတဲ့လူကိုခင်များကျွတ်တို့ရဲ့အမှုအတန်းတွေကိုတရားသောနည်းနဲ့အလဲအလှမေဇိမပရိပဒါခြားချပြီးတော့အမအမှန်ကိုဆုံးဖြတ်ပေးပါခမကျွတ်တို့လို့လက်ထွန်ရင်းကုံရောင်းကြီးမလုပ်နဲ့ကျွတ်တို့ရတဲ့30ကိုတခြားစီခမစုပေးမယ်တရားကို30စီစုပေးမယ်တဲ့ရှင်းတော့ကတော့30မှဘလောက်ကောက်လူတွေပါစမပါဘူးလား ဒီတုန်းက30ခုဘလောက်ကောက်သလဲမလီဟဲ့ညိုကျော်ကြီးမငန်းနေတာငါနော်30မှာတကြကောက်တယ်တရားမှာအေး30ကောက်တယ်ဗျအဲ့ဒါလို့နဲ့စုပြီးတော့ပေးရပြီးတော့သူဘာပြောလဲတခုရရွာကောင်းကျိုးမြို့ဖြစ်မြို့တိုင်းပြည်မဲ့တိုင်းပြည်ကောင်းကျိုးကျွန်တော်တို့လှုပ်ချင်ရင်သင်္ဟာ ကျွန်ုပ်တို့ရဲ့အရှိအဝေးမှာအားလုံးကိုနားလည်အောင်ပြောပြပေးရပါမယ်အကောင်ထဲဖို့လွတ်ဆောင်ပေးရနောက်တစ်ချက်အသင်ငါပင်နဲ့ကျွန်ုပ်တို့ရဲ့ရရွယ်မျိုးသာကောင်းစားရေးအတွက်ကြံပြီးရင်ကျွန်ုပ်တို့ကိုရှိဝေးပြီးတင်ပြပါကျွန်ုပ်တို့သဘောတူရင်လုပ်ပါအဲဒါမှသမတအဲလိုပဲကောင်းကျိုးဆုပ်ဖြစ်ရှိသလိုအခုဒီဟစ်တိုင်ကြီးကိုထားပေးတာလဲဒါပဲလူသားသာခွင့်ရအောင်ကျုပ်ပြီးဟစ်တိုင်ကြီးကံပြီးတော့ သောရဗလတကုဖမ်းပေးပါဆိုတော့ဘယ်မနေတာတော့ဒါပြည်သူရဲ့ဆန္ဒပဲအရာနဲ့ဒါလည်းပဲဝန်တန်းနေအဖမ်းခိုင်းတယ်ရိုးရိုးဝန်တန်းနေအဖမ်းခိုင်းတယ်ဝန်တန်းလို့ပဲပြောမှတော့ကြရဲလို့ပြောရင်ဆွဲမှန်ကြောက်ပါအဲ့ဒါတော့ဒုပိသသိတဲ့အတိုင်းဘုန်းကြီးပြောစရာမလိုဘူးမို့လားဘုန်းကြီးပြောစရာလိုသေးလား ဟုတ်တယ်မဟုတ်လားအေးဘာမှပြောဘူးနော်အဲ့တော့ရဲလောက်နဲ့မရတော့ဘူးပြိတ္တာအဲ့တော့နဂရဂုတ်တိကတဲ့နဂရဂုတ်တိကဆိုတာဒီခေတ်လိုပြောရင်မြို့တော်ဘုံအဲ့ဒီလိုမြို့တော်ဘုံအဆင့်ရှိတဲ့ပုဂ္ဂိုလ်ဟဲ့တို့မြို့လေးပင်လေးအမှာသောရဗလာသိမ့်တောင်းကြနေတယ်လို့ပြောတယ်။တာမအမှုရာလောက်နဲ့မဖြစ်တော့ဘူး။ तू ကလည်းအင်မတန်လှင်မြန်တယ်။အေးကိုရောက်ဆရာတော်ဝိုင်းထားတယ်ကတော့ तू ကအသာလေး ပြကြီးနဲ့အထုပ်ထဲနဲ့ဖတ်ကနေဖတ်ကနေအမြဲတမ်းလှင်လဲလှင်တယ်အားလဲကောင်းတယ်နောက်ဆုံးပေါ့လေသောရဏကလည်းရှင်းလာတော့သူ့မှာအခုကပြောတယ်ဂျူရိုရောအာကီရိုရောဘာတို့ညာတို့ဟွာတို့လည်းသူကတတ်တယ်ဒီ၁၀ရောက်တော့တော့မမှုဘိုင်းဘိုင်းဘိုင်းသူပြီးသွားတာပဲအေးအဲ့ဒါကြောင့်နဲ့တာမန်အမှုရနဲ့မရဘူးတဲ့အဲ့ဒါမင်းကိုဒီအမှုငါအပ်တယ်မင်းမမိမိရောက်ဟာမမိရဲ့မင်းရာလူချတာ အဲ့လိုအမိတ်ပေးလိုက်တဲ့အခါကျတော့ဒီစကားနဲ့ဒီခေတ်စကားနဲ့ပြောရင်ကင်းမုန်းတွေဝိုးပြီးတော့မှလေးပင်လေးရကိုတခါတည်းလို့တထေးကြီးတူအိမ်သောရဗလာလည်းပဲတပြေးပြေးအတင့်ရဲတာအောင်မြင်မှုလေးတွေများလာတော့ဒီမကောင်းတဲ့လုပ်ငန်းမှာလည်းပဲအတင့်ရဲတာအတင့်ရဲလာတော့တထေးကြီးတူအိမ်ကိုသူကခိုးဖို့ရကြမ်းတည်နေဘေးကလည်းအကဲခတ်ဒီကောင်ဒီအိမ်တော့မဖြစ်မနေတနေ့နေ့မှာခိုးလိုက် အဲ့ဒါကင်းမုံဝတ်ပြီးတော့သူလည်းဝင်သွားတာသိသူကလည်းပဲအေးအဲ့ဒါသူများမသိအောင်တဏှာချောင်းခုတ်ပြီးတော့မှသူယူရင်နဲ့ရွှေငွေရဏပစ္စည်းတွေတနေ့တဘိုးယူပြီးတော့ထွက်လာဘေးကဝိုင်းကြရေးဖားကြရေးဆိုတော့အခါတိုင်းလိုပဲသူကသေးသေးငယ်ငယ်မှတ်ဒီလောက်တော့ငါမမှုပါဘူးဆိုမြဲဟိုကတကားတော့ကင်းမုံနေရပါအကုန်ထပြီးတော့ဟာဖားကြပါတော့လားကြည်ကြပါတော့လားဆိုတော့မမင်းကြီးကဘယ်လို့မှပြေးမရတာ အဲ့ဒီပြေးမရတာနဲ့ဆိုပြီးတော့သူကမြခိုးတို့ခိုးဒီနဲ့တဏီတက်တေတက်ခါရနဲ့အမိခံလိုက်ရအဲ့လိုအမိခံရတဲ့အခါကာလကြတော့ပြစ်မှုကတိတ်ပြီးတော့ဟွာရောတရားရောအလုံးလက်ရချီရနဲ့အသွင်ပုံလက္ခဏာတွေအကုန်လုံးတူတော့သေထံကြ။ဂိုင်းနဂရဂုတိကမြို့ပိုင်ခေါ်မလားဓမ္မမဟုတ်မြို့တော်ဝန်ခေါ်မလားပေါ့။ မင်းကိုယ်တိုင်ဒီကောင်ကိုလက်ပြန်ညှို့တုပ်လမ်းလေးကွာမှအဲ့ဒါကျိန်နဲ့ရိုက်ရိုက်ပြီးတော့မှအဲ့ဒါသုတ်တန်ထုတ်ထားကိုတတ်စေဗျာအဲ့ဒါနဲ့သူ့ကိုအဘောအင်ကြီးချွတ်အဘောအင်ကြီးချွတ်ပြီးတော့မှအဘောကအုံနီမုံနေပေါ့ဗျာအခုကလို့စိုးစေးတွေမရှိတော့အုံနီမုံနေတခါလည်းပဲနီရဲနေအောင်ရာဇောသားနဲ့တရံတူအောင်ဖြူဖြူပြီးတော့လက်ပြန်ညို့တုပ် လက်ပြညိုတုတ်ပြီးတော့တခါတည်းပဲခိုးအောင်ဟဖောက်အောင်ဟလူအောင်ဟရက်အောင်ဟတပုံမုံရိုက်အမလေးပြအမလေးပြဟောအဲ့ဒီအချိန်မှာတဲ့ဗာရဏသီမြို့ရဲ့ရက်ွက်တကုမှာမာယာဆိုတဲ့ပိဋကသမတယောက်ရှိမဲသူကလည်းပိဋကသမသာဖြစ်တာအချမ်းရ900တဲ့အေးသူကမြို့ထိပ်ပြီးပေါ့အလုံးအလုံးသောပိဋကသမတို့တဲ့ အဲတခြားအရာတွေတူရင်တူပေမဲ့လို့မာယာဆိုတဲ့လက်ပတ်မှုကြတော့သူ့ကိုမမီဘူးဒါရောက်ပြီတတ်တာမျက်နှာဖုံးလို့ဆိုရမှာပေါ့ပိဿဟိအေးအဲ့ဒါဘယ်လိုလုပ်တုံးဆိုတော့သူကလေသာပြတဲ့ကနေပြီးတော့လင်ချင်းခိုင်ဟိုဒီဒီကြီးတော့မှမင်းယူအောင်ကဘုံအောင်မလေးပြယူအောင်ကဘုံအောင်မလေးပြဆိုတော့ဩဘဝအတိတ်ကပဲအခုကပြောတယ်ဆိုရင်တော့ နဖူးစာရွာလဲခဲ့သလားမသိဘူးပြိတ္တကြီးဒီအတန်ကြားလိုက်ရင်ဘုံနဲ့ကြားလိုက်ရင်မိမာယရင်မှာလက်ပြဘုံနဲ့ထုတယ်လို့အင့်ငနဲ့နဲ့ငနဲ့သိငနဲ့ဖိငနဲ့ညင့်ငနဲ့ဆိုပြီးခံစားရဟိုကအံမလေးပြလို့អော်လိုက်တိုင်းနားထဲမှာဓာခွဲပြီးစားပက်တယ်လို့ကြားရမချိမဆနောက်ဆုံးတော့ဘာပါလေးလို့ငုံကြည့်လိုက်တော့ခုနကသောရဗလာရဲ့ရုပ်သွင်းသဏ္ဍာဘုန်းကြီးတို့ဗဇပကြီးချဲပြီးပြီ ခန္ဓာကိုယ်အဆက်အမောင်းကလည်းကောင်းကောင်းလက်မောင်းလက်တန်းနဲ့မာသရီဘာတွေနဲ့ပေါ့လေအခုကဲလို့ပြောရင်တော့ဟိုတို့မြန်မာလက်ဝဲမှာအခုဘယ်သူတို့ချောလုံးအသိတယ်နော်လုံချောလို့နေမှာမောဟုတ်လားအရာအမောင်းရောပါရောဆိုတော့အသားကလည်းဖြူဖြူစင်စင်လှလှပပဆိုတော့ပြိဿရေပြောကြပါစို့မြင်းပြင်းရင်မြစ်ချင်နေအကုန်ချက်လိုက်ပါပါလေ ဟမ်မြင်းမြင်းချင်းမျက်ချင်းနဲ့အကုန်ချက်ပလိုက်ပြီမရရင်မနေအသေးအကြီးဆွဲလာမယ်အဲ့ဒါအာယုန်တရားဟာဒီတိုင်းပဲဒါကြောင့်အရှင်းမြင်တဲ့အချိန်ကာကာလအရှင်းမျက်တိဆုံမိသောအခါမြင်မှုတရားထင်ရှားဖြစ်လာမြင်နာတတ်မဲ့နှစ်သက်သူမှလောဘမိလောင်ကြီးလောင်တော့တာ တရားမရှိတဲ့လူများကမြင်တဲ့အာယုံကဖမ်းစားလိုက်ရင်မိမိရဲ့မှာအဲ့ဒါမိလောင်လာပြီလောဘမိဗာမိလဲအေးထို့တို့အတန်အတန်နဲ့နာဆုံကြသောခါရာမှုတရားထင်ရှားဖြစ်လာကြားတာတတ်မဲ့နေတဲ့သူမှာလောဘမိလောင်ကြီးလောင်တော့တာကိုယ်ချိုင်းနေတတ်တဲ့အတန်လေးများကြားမဲ့ဆိုရင် ထိုပုဂ္ဂိုလ်မှာဗာမိလောင်လာတယ်လေလောဘမိလောင်လာတာနိဖို့ရဆိုရင်ဆိုရင်ဝါဇုတောင်းမှပြာသူနာတွင်ထားလိုက်ခြင်းဆိုရင်ဟောဗာမိလောင်ပါဟာကောင်းလိုက်တာဆိုလောဘမိလောင်သွားတာတချိန်ခါကာလတုန်းကပေါ့အဲ့ဒီတုန်းကလည်းတို့မန္တလေးသိမ့်တော်ဆိုတာကြားဘူးတယ်မဟုတ်လား ဓမ္မယုံတဝဲအလူကတဝဲဝေဝဲ၍စားကြစေတော်ဟာနိယတကတာဘုမင်္ဂလာဆောင်ကလေးကင်မွန်းတပခက်တင်အသုဘကစဒါကြီးပဲမှန်ရလားအဲ့ဒီနောက်တခုတကားလည်းပဲအမျိုးသမီးတိုင်းဆံရကနည်းနည်းခေတ်စားလာသေးတယ်ဘသူသမီးရဲ့မသိပါဘူးဟမ်ဩဣဇာ သချင်းကပါတယ်တော့ရှင်သောမနီသန္နာယေဆိုတာလေဟာလွန်ခဲ့တော့နှစ်ပိုင်းလပိုင်းတို့ကကလေးကင်မွန်တာဘကက်တွေမသာအသူကဘုန်းကြီးပြန်ကစားဒါကြီးပဲဗျာအဲ့ဒါဗာမိလောင်ညတာရှုစရာတော်တို့အသားများကောင်းတယ်လို့တကောင်မှမပြောဘူးပါဘူးမိမှမတောက်ဖဲနဲ့ပဲ နော်အဲ့တော့ဘုန်းကြီးတို့ကဥမဲကရေးစိတ်ထားတာဆိုတော့လေဘယ်မိရတောက်တော့မှာတော့မြာကိုင်းတော်ပြီပြိဿရေအဲ့ဒါလိုပဲတဲ့အတန်နဲ့နာဆုံညာသောကကြာမှုတရားထင်ရှားဖြစ်လာကြာတာတတ်မဲ့တဲ့တဲ့သူမာလောဘမိလောင်ကြီးလောင်တော့တာတဲ့ဗျဟောလူလူရင်းမှမဟုတ်လူနဲ့တရိစ္ဆာန်တရိစ္ဆာန်နဲ့လူဖြစ်တာတရားသဘောရ အေးရှေတော့ခါကာလတုန်းကဘိက္ခုနီမလေးတယောက်ဘိက္ခုနီမဆိုတာခုကအနိကပြောရရင်သီလရှင်ပေါ့ဗျာအေးအဲ့ဒါသူတို့လည်းဘိက္ခုနီမဆိုတော့ဥပုံနဲ့ဥပုပ်ပြပါတော့ဘုရားဆရာပပုဆရာတွေကအဲ့ဒီတိမ်ရဲ့အထွက်မှာရုပ်တူလှလှကလေးကိန်းနေရဘူရုပ်ကလေးထုတ်ထား ဘေကုဏီမာလေးကအဲ့ဒီအစာဦးသွားတိုင်းသွားတိုင်းစိမ့်စိမ့်ကြည့်ပြီးတော့သူ့စိတ်ထဲမှာကျဉ်းနှက်နှစ်သက်နေတယ်မကြည့်ရမနေနိုင်ဘူးအေးနောက်ဆုံးကြတော့ဘာဖြစ်တုံးလှလိုက်တာချော်လိုက်တာအလိုဖတ်တော့မလိုလိုပွေတော့မလိုလိုဘာလိုလိုပေါ့ဗျာသူ့စိတ်ကူးနဲ့သူ့စိတ်ကူးနဲ့ဟိုရုပ်လေးကတော့ငြိမ့်နေတာပါဒီရုပ်ကလေးကတော့ဘာဖြစ်တော့ အေးဓာတိဓာတံပြောသလိုကိုဓာတံဤကျုပ်လမ်းသွားရင် မတ်တာဖြစ်နေတယ်အေးအဲ့ဒါရှိကူးပဲအကုလည်းဟောတော့အယုတ်ကလေးကငြိမ်လို့ဒါပေမဲ့သူ့စိတ်ကူးနဲ့သူ့ကိုအလိုလိုတခါလဲပွေတော့မလိုလိုဖက်တော့မလိုလိုဆိုပြီးတော့မှခံစားရနောက်ဆုံးအဲ့ဒီကာမဂုဏ်ဟုတ်လားလောဘမိရတောက်လောင်လွန်အားကြီးတော့ဘိက္ခုနီမာလေးရဟောမတ်တရရဲ့လေးသေးနေတယ်အဲ့တော့အခြားသောဘိက္ခုနီမာတို့က ဆရာလေးလာသွားရအောင်လို့ထိလိုက်တော့ဗိုင်းနဲ့လဲသွားတယ်ကြည်စာလောဘမေပါမေလဲဟုတ်ပြီအဲ့ဒါပဲနောက်အဲ့ဒါလူလူချင်းမှမဟုတ်ဘူးနော်ယောက်ျားမိန်းမမှမဟုတ်ဘူးအေးဖို့တမတ်တမှန်ရင်တော့အဲ့ဒါဆွဲလန်းကြတာနောက်ဆုံးတခြားမပြောနဲ့တော့ဟိုသင်္ဘောပင်များကြီးသင်္ဘောအဖိုးပင်အမပင်ရှိရအဖိုးပင်အမပင်မရှိဒီသင်္ဘောပင်မပွင့်မသိဘူးပဲလား ရဒွန္ဒလောကဘာလောကတို့အင်းအဲ့ဒါဘုန်းကြီးတို့သာခူးစာရေးနာကဘယ်သွားရေးထားတယ်မသိဘူးအခုသူ65နှစ်ရှိပြီတယောက်မှလည်းမတွေ့သေးပါလားလို့အောင်အဲကိုက်တော်ပြီသတ်မိလို့ပြောရလားအေးအဲ့ဒါနဲ့ဆိုပြီးတော့အတန်နဲ့နားဆုံရသောအခါဆိုတာရှင်းတော့ကတို့ကြီးမားသောတောင်ကြီးတစ်ခုရဲ့အနီးမှာနတ်စွာသောအိုင်ကြီးတအိုင်ရှိတယ် အဲ့ဒီအိုင်ကြီးထဲမှာပဇွန်နေပဇွန်လုံးကြီးတွေနေကြတယ်ဘလောက်တောင်ကြည့်တယ်လဲဆိုရင်ရှင်တွေကရေထဲစင်ပြီးဆော့ကြကစားကြတဲ့အခါအဲ့ဒီပဇွန်လုံးကခြေတော့ညှထားရင်ဒီရှင်လောက်ကိုမလုံနိုင်တော့တနေ့ကျတော့ဘုရားလောင်းဆိုတဲ့ခေါင်းဆောင်ရှင်ကိုညှက်မိပါရောဗျာညှက်မိတော့ဘုရားဘိရဝသတ္တအချက်ပေးတန်တန်မြည်လိုက်တော့တရားတယ်အကုန်ပြေးကုန်ရတယ်ရှင်သူ့ရဲ့မိဖုရားကြားနေတယ်မိဖုရားကြားနေတော့မှ အဲ့ဒါပဲမိဖုရားသူများကတော့မောင်ကြီးရဲ့ရန်သူတွေလိုက်ရှာနေတယ်မင်းကတော့မောင်ကြီးကိုမချစ်လို့လားလို့ဆိုတော့မှအဲ့ဒီမှာအာမဟုတ်ပါဘူးချစ်ပါတော့ကို သူရကချစ်ထားတဲ့တော်ရှစ်စားလောက်ဒီခပုံမဲပေါ့ဗျာအဲ့တော့ကိစ္စမရှိဘူးတဝုတဝုဆိုတာကအမိတဟဲဆွဲပြူနေရတာဆိုတော့မောင်ရဲ့ဘေးဒဏ်ကလွတ်အောင်ဂျမကြံဆောင်မယ်မောင်တိခံပြီးတော့အားလေးသုံးပြီးတော့နည်းနည်းတောင့်ထားလိုက်မောင် ရှင်ရှင်ရင်ရှင်ပြောတာပေါ့ဘုန်းကြီးတို့ကလူဆိုတော့လူစကားနဲ့ပြောတာကိုကိုရှင်ရဲ့ပေါ့သူမမမစ္စတာရှင်ရဲ့ပေါ့ကောင်းပါပြီမစ္စစမဟိုကလည်းပြန်ပြောတာဟုတ်လားအဲ့ဒါနဲ့ဆိုပြီးတော့ပြိဿရေတကားတဲ့ပဲမာယာသံပါတဲ့ညုသော ခရာသောတာသောအစုံပေါ့ဗျာဒါကြီးကြောက်ပြောနေလို့မဖြစ်ပါဘူးတော့ကြဒီကိုတော့လူပြူမဟုတ်ကြလားဆိုရင်ခက်နေအောင်မှာသို့ဟာအေးအဲ့ဒါနဲ့အိုးအကောင်းမောင်းတန်သော ပဇွန်မင်းဒီသိရဲ့ဆွမ်းဟာအင်မတန်ကြီးပါပါတဲ့ဘာညာလဲဆိုမိမ့်မတန်ပေးလိုက်တဲ့အခါမှာပဇွန်လုံးကအထီးအဲ့ဒီမှာရှင်မရဲ့မသာကြားလိုက်တဲ့အခါအဲ့ဒီပေါ်တတ်မဲ့ပြီးတော့ညထာကြီးရော့သွားတော့မှအဲ့ဒါဟိုမှာရှင်ကြီးရဲ့ကြံတဲ့ခြေတစ်ဖက်နဲ့သူ့ကြောကုန်းနင်းချလိုက်တယ်ပြီးဆိုသေးပါရော ကြည်အတာလောဘမိလောင်ပဇွန်မှာအတာညောက်ပါမိလောင်တာလေ နာခေါင်အနံ့ဆုံးပြန့်လေရာနာမှုတရားထင်ရှားဖြစ်လာနာနာတမဲ့နေသက်သူမှာလောဘမိလောင်ကြီးလောင်တော့တာတဲ့ဟောနှကောင်းအနံ့ဆုံးရင်လည်းဒီအတိုင်းပဲမှန်ရလားဟောဗျာကျန်တဲ့လူတွေကပါဇတ်မပါဘူးမှန်ရလားမှန်ပါ မလီသူတို့လည်းပဲအတိတ်စီမြန်ပြန်သွားနေကြသလားပဲဟုတ်ပါရောကိုင်းထားပရိသတ်ရေအဲ့လိုဆိုပြီးတော့ပြောရရင်အခုကတောင်းသူလက်သမလက်မရနဲ့ရယောက်ျားကပစိုးပေါင်းနှံတို့နဲ့အင်ကြီးပလာခြင်းအာနေဘူးလို့ကြောကြီးရတယ်လောင်ထားတာမဲ့ပုတ်အာတခါတည်းရွှတ်နဲ့ဖွက်နဲ့ဆိုပြီးတော့လက်ထွန်ရမိမကလည်းပဲတခါတည်းပဲအင်ကြီးကုတ်ပြဲမချုပ်ဖဲနဲ့နော် အေးလုံကြီးလေးပေါင်လန်တို့နဲ့သူကလည်းပဲကောက်တိုက်ခါရတာမျက်နာရောပါရောရှင်ဘတ်တွေရှင်သူတို့မောတဲ့အခါကျတော့နှစ်ယောက်တယောက်တယောက်ကြောချင်းကားပြီးတော့ကြွမှုပဲလေးတောက်နေကြဘာမှဖြစ်ဘူးဘာဖြစ်တော့သူလည်းညစ်ပတ်ပေးနေတယ်ကိုလည်းညစ်ပတ်ပေးနေတယ်အဲဒီကနေအိမ်ပြန်ရေချိုးရေချိုးပြီးတော့အဝတ်သက်စားတည်တယ်လဲတဏ္ဍကပမန်လေး လိမ့်ပြီးတော့မှပရိသတ်ကြီးကြောရင်ကပ်ပြီးတော့5 5 5အဲ့ဒါလေးနှစ်ခုများတခါတည်းပဲကြောရင်ကပ်ပြီးတော့ကျူးနေတော့ခုနကနဲ့တူသေးတယ်တူတော့ဘူးသူစရာလည်းအမွေနဲ့လည်းတသိန်းနဲ့တပြားပြားသင်းတပြားပြားနိဟနာကြိုင်သွားကြိုင်သွားယောက်ျားဝတ်ဒီဝတ်ဒီပြက်လာပြီဟဲ့ဒီကလည်းပဲသတွေ့ရလည်းပဲနောက်ကကြောရင်ကပ်တာတော့ပူနွေးနွေးပူအဲအဲကြီးဆိုလားအဲ့ဒါလည်းဘင်းကလည်းပဲဂလူဂလူနဲ့ဖြစ်လာပြီ အေးအဲ့ဒါပဲဗျအနတ်ဆုံးတဲ့အခါကာလမှာတတ်မှတ်မှုဖြစ်တယ်အဲ့ဒါလည်းပဲလူမဆိုထားပြီရှင်းတော့ငါဘင်းရဲ့စဖိုးဆောင်မှာခိုလေးတကောင်ဓမစ်ချက်သမားစားတော့ကဲကမွေးတာမွေးတာတော့ကြီးကလည်းစာရိုင်းမတာဟိုကြည့်ကြည့်ကြည့်ပြန်တော့အဲ့ဒီဘင်းရဲ့စားတော်ဆောင်မောင်ရောက်သွားတဲ့အခါ ဟင်းမွေးကြီးကမဆလာနဲ့ချက်ထားတဲ့အနံကလေးတွေကသင်းလာအနံလေးတွေကသင်းလာတော့အဲ့ဒီမှာကြီးကားမှာနှာခေါင်းကပွားကြီးပွားကြီးဖြစ်တယ်ဟာမှုတာဟာမှုတာလူမပြောရင်လူကြီးကားပြောတော့ဟိုကမခင်ကမြလည်းမြချက်ရလေဟုတ်တယ်မဟုတ်လားလေးနိုင်ဆိုอืมမဝင်္ဂလာခောက်ဆွဲလားอืมမဝင်္ဂလာခောက်ဆွဲလားသံပြုံနဲ့လွဲပါသေးအဲမဝင်္ဂလာခောက်ဆွဲလားသံပြုံနဲ့လွဲပါသေးတယ်လေ အဲအဲ့ဒါပဲဒါကြောင့်နဲ့အဲ့ဒါစုံစည်းတဲ့အခါကျတော့ဟာတဲမွေးတာပဲဒီမွေးနှက်တဲ့နဲ့အဲအရသာသားရရင်တော့ငါကောင်းမှာပဲဆိုပြီးတော့သူကကြံတော့တာပဲပြိတ္တကြီးဒါမဖြစ်မနေကြံတော့တာကြံတဲ့ကဝဲကဝိုက်ကကြံတော့မှခိုးအင်္ဂလိပ်လှမ်းမြင်တော့အော်ဟိုမှာခိုးရှိတယ်ငါခုနဲ့မိတ်ပွက်ခုနဲ့မိတ်ပွက်ပြီးတော့ငါ ရင်းနေအောင်သိမ့်သွင်းပြီးတော့မှငါဒီအသားတွေကိုခုတ်သားမယ်အဲ့ဒါနဲ့ခုနဲ့မိတ်ပွဲတော့ကိုကတော့ပထမသဘောရင်းနဲ့ပေါ့ကိုင်လာကိုကြီးကစာရှာသွားရအောင်လိုက်ခဲ့တယ်။နေရသုံးရနေတော့သူကအကျန်သမားဆိုကိုကိုကိုရဲတဲ့ကျုပ်အစာမကြည့်လို့ခဏနေပဲကလေးနေခဲ့ပါရစေတော့အဲ့တော့ကိုကလေညလုံးပြူးသွားတယ်။อืมအမဟုတ်ဖြစ်တယ်။တဘာဝလွတ်တယ်။ဘယ်နဲ့ကြီးကားဆိုတာကြောက်ခဲစားတောင်ကြည်တာပဲ။ အမှုအစာမကြည်လို့ဆိုတာဟုတ်ကောမဟုတ်ဘူးဧကနာသူသောသောဝိုင်းကပြန်ထားတော့အခါထဲမှာသွားကောင်းတောက်ဖို့ရှိလို့အဲဟုတ်ပါအဲဟုတ်တယ်နော်ဧကနာသဘဲဘဝတဲ့ကောင်းလို့ဒီကောင်းမှသောသောပြန်တာအဲအေးအဲ့ဒါနဲ့ဆိုပြီးတော့မှမဟုတ်ဘူးမောင်ကြီးကနဲ့မင်းစဉ်းစားနော်တဲ့ တီကားဆိုတာဘယ်တော့မှအစာမကြေတာမဖြစ်ဘူးတဲ့မင်းဟိုညာဒီညာမင်းကလေးညာမသိနဲ့သေလိမ့်မယ်နော်အာမဟုတ်ပါဘူးကိုကိုခိုကလည်းပဲဘာဘာညာညာပေါ့အေးအဲ့ဒါမင်းပါမင်းမင်းကမကြည့်တာနေသူကိုကသာချသွားကြီးကစောင့်နေတာချက်ကောင်းစောင့်အဲ့တော့စားတော့ကဲကချက်ပြုတ်ပြီးတော့ဟင်းလေးနုနတ်အောင် အိုးဘုံလေးနည်းနည်းလေးဖွက်ထားပြီးတော့မှပြင်မဲ့အတွက်ချွေးလေးပါလေးတုပ်ရတောင်းလေးနဲ့အနားယူနေတဲ့အခါဒီကအနတ်ကသင်းလာတာအာဟိုလူလဲထွက်သွားမဖြစ်ဘူးသူအထက်ဝင်လာတာနားပြီးတော့အသားတုံးကိုခြိသွားလိုက်ရင်ပြီးရောဒါပေမဲ့ညင်းဆိုတာကမဖြောက်ကြမပြောက်ကြတဲ့အခါကျတော့မှအာအာကော်ပြီးကွာကော်ပြီးကွာနဲ့អော်လိုက်တော့အာတခါတည်းခုနကစားတော့ကဲက ကမင်္ဂရာနဲ့ဟာအခါနဲ့တော့ကြီးကန်းဝင်ပြီသူပြင်ဘက်ကနေတကားပဲလိုက်တာမိပါရောမိတဲ့အခါကျတော့မှအကုန်လုံးအမွေအတောင်တွေအေးနှုတ်ပြီးတော့မှဂျင်းနဲ့ဆန်းနဲ့သိလိုက်တာနောက်ဆုံးဒီအနတ်ကိုဆွဲလန်းနဲ့တွေ့တာကြောင့်ကြီးကန်းဟာသေရှာပါတယ်ပြိတ္တာလောဘမီလောင်တာဗာမီလောင်တာလဲအေးလောဘမီလောင်တာဗျာဒါကြောင့်နာခေါင်းအနံဆုံးပြလျာနာမှုတရားထေရှားဖြစ်လား နာနာတမဲနှစ်သက်သူမာလောဘမိလောင်ကြီးလောင်တော့တာဟုတ်ပလားပြိတ္တာဟုတ်ပလားပြိတ္တာမလီနော်အေးနောက်တကူလျာအစာနှစ်ပါးဆုံးရာစာမှုတရားတင်ရှားဖြစ်လာစားတာတမဲနှစ်သက်သူမာ လောဘမိလောင်ကြီးလောင်တော့တာဒါတို့ယောဂီတွေတရားစားတော့တဲ့အခါမှာဘုန်းကြီးတို့ပြောပြပါပြီဒီပြင်အမြင်ကြနာသတိခံနိုင်တယ်ဒါပေမဲ့ထားထားစားဆန်းသေးတယ်အရာပြောပြောရင်အိမ်တော်မပြည့်ပဲနေနိုင်တယ်ပြိဿရေရှိပွားမရှာပဲနေနိုင်တယ်ဒါပေမဲ့မစားပဲနေလို့ရရအဲ့ဒါပဲအရာဒါကြောင့်နဲ့လူကြောက်တတ်တဲ့သမေဟာ ပြားလူမြတ်တကာရတော့လူပေါ်တဲ့နန်းတော်ဓိဋ္ဌိရောက်လာတာအဲ့ဒါရသတနာဘာတနာလဲတနေ့ကလည်းပြောခဲ့ပြီဟဲ့တတော်ကြီးဆရာတော်ကြီးဟဲ့ဟင်ကျွေတတ်တာလေးကြောင်ဟဲ့ကပ္ပိယမတယောက်ရှားပေးဆိုတော့ဘာရှားပေးလိုက်နဖူးကဘာပါအောင်ဖူးကပဲလားအရုံတော်ကကြောကထွက်နေမလားလို့မတော်ငါနဲ့နော်ဘာရှားပေးလိုက်တော့ နဘူးကဘူးနဲ့ဓကမာကြီးရှာပေးလိုက်အဲအဲ့ဒီဓကမာကြီးချက်တဲ့ဟင်းဆရာတော်ကြီးဒါတိုင်းမကရခစောင်းလောက်ရှိတဲ့ကျောင်းလေးတို့ချက်ပြီးဓကမာကြီးကအဲ့ဒီကျောင်းလေးပေါ်တင်ထားတာကိုရင်တစ်ပါးကယူကတ်ဒါပေမဲ့ရက်လက်တောင်းတာကြာနောက်တတိကျွတ်တော့တပည့်တန်ဃာတွေကဆရာတော်ဘုရားတပည့်တို့ရှာပေးတဲ့ကပ်ပြီးအရှင်ပြေလား အေးကွာပြည်လုံးအာကြည့်နေလေပြန်ခေါ်သွားဘာဖြစ်လို့တော့ဖေငါနှစ်ဖူးကဘူးပြောက်သွားပြီကွာကဲသူနဲ့ဘာမှထိတွေ့ရတာမဟုတ်မြင်တော်မြင်ရတာမဟုတ်ဒီအရာသာဟာဒီတက္ကမချက်တယ်ဆိုတဲ့အစွဲကြောင့်ဂိုင်းများလောကကြီးအတော်ကြောက်ကြရကောင်းတယ်မှန်ရလားဒါကြောင့်လျာအစနှစ်ပါးဆုံးရာဇာမှုတရားထင်ရှားဖြစ်လား စာရာဓမ္မနိတတုမာလောဘမိလောင်ရေလောင်နော့တာခန္ဓာအတွေ့ကြည်မွေးဆုံရဟောဘုန်းကြီးတို့မိမိခန္ဓာနဲ့ရအမအနုအပြုတ်အကြအဲ့ဒါလို့ထိစီရကြုံလာတဲ့အခါကြတာလည်းပဲဗာမိလောင်တယ်လေလောဘမိလောင်တဲ့ခန္ဓာအတွေ့ကြည်မွေးဆုံရထိမှုတရားထင်ရှားဖြစ်လား ထိရာတမဲ့နှစ်သက်သူမှာလောဘမီလောင်ကြီးလောင်တော့တာတဲ့ဒါတော့ဒုပိဋ္ဌကြာဘူးနာဝရှိပြီသားရှေးတုန်းကပင်စပါပိဘာပါလဲပင်စကငါပါပကမကောင်းတာဤကရှိတာအမျက်လုံးကရွှေဆောင်ဆောင်အေးပြိဋ္ဌလက်ကတစ်ဖက်တို့ရှိ အဲဒီတဲ့ခုတ်ကပုသေးတယ်ဟုတ်မလားအသားကမဲသေးတယ်သွားကခေါ်သေးတယ်ကိုင်းဘာကောင်းတာပါလို့ဘာမှမကောင်းဘူးအေးအဲ့လိုဆိုပြီးပစ္စပါပိတဲ့ဟောငါးခုသောယုံညံ့ခြင်းရှိတဲ့တနည်းမလှတဲ့ငါးမျိုးလို့ပြောရင်ပိုရှင်းမလားပဲအေးအဲ့ဒါလောက်ကြည့်တာအဲ့တော့ဘုရင်ကြီးကလည်းပဲတဲ့ငါအကြောင်းတိုင်းနေပြည်သားတွေဘယ်လိုများဝေဖန်ကြတယ်လဲ သူတို့ရဲ့တိုင်းသူတိုင်းငါပြည်သူတို့ရဲ့အသားနဲ့ငါပြင်လို့ခပြင်ရမယ်အေးအဲ့လိုဆိုပြီးတော့ရုပ်ဖြောင်းပြီးတော့စနေနာရုပ်ပြပြီးတော့တာမန်သူလို့အရသားလို့ပေါ့ဗျာအဲ့လိုသွားတော့ခေါင်းကမစ္စမပီကလည်းအပြုတ်ပြန်ကလေးပေါ့အဲထုတ်စည်းတိုးနေရတော့ तू ကမောင်ကြီးတဲ့ဟိုကပြင်းလွှိုင်းနေ तू နဲ့ထီတော့မဟာအဲ့ဒီမှာမင်းကြီးမပွားရဲနဲ့အောင်ဖြစ်သွား မကွာရင်းနဲ့အောင်ဖြစ်လို့နေချိန်နေချိန်ဒီချိန်ဒီနေရာလာပြီးတော့ဒီကလေးမနဲ့ပျော်မြူကြတယ်ဒါပေမဲ့အာမရနိုင်ဘူးဟောတာပါအာယုအတွေ့အာယုငါရှိတော့ရွှေနန်းတော်တင်ထားဝစဉ်ဒီအရသာကိုခံစားခြင်းနဲ့အတွက်တာကြောင့်အဲ့ဒါတနေ့ကျတော့လက်ဝတ်တော်ယရနာပေးနောက်ရကြတော့ရင်ငါလက်ဝတ်တော်ဗရမယလက်စွပ်ပြောက်တယ်ရှားကြအာမင်းတရားကြီးဘယ်စီဘယ်စီများသွားပါလို့ငါတော့ဒီရက်ွက်တော့သွားမိတာပဲကွာကိုရှင်နဲ့ဖဲပဲ မိတွေ့ရောအဲမင်္ဂလိဒါပဲအာအဲ့ဒါကျမယောက်ျားကပေးခဲ့တာဟင်နင့်ယောက်ျားကဘသူတဲ့တုံးကိုအဝါတဲ့မှတ်ကြရောဗျာသူ့ယောက်ျားဘသူတဲ့ယောဂီတွေလည်းတရားကျင့်အဝါအဝါနဲ့လုံမနေနဲ့ဟုတ်ပလားအေးကိုမတ်တာဒါပဲဖောင်းတာပိန်တာကြွားတာလန်တာခြားတာရည်ကြွမြင်တာသွင်းတော့ကောင်းပြီဝတ်စားလဲကြီးကျင်ကဲဆိုဒါပြောမှာအဝါအဝါနဲ့ဆိုရင်တော့ဧကနာအဲ့ဒါပဲဖြစ်တော့မှာ အေးကိုအဝါတဲ့ဆိုပြီးတော့ပေးခဲ့တာဆိုနောက်ဆုံးအဲ့ဒါလက်ဝတ်တော်ယရနာနဲ့ရှင်နာတော်ရောက်မန္လဘကိုတို့ကိုရီနဲ့မိပါပြီဘုရားအဲ့ဒီကြတော့လေဘုရားမရှက်နိုင်တော့ဘူးအေးဒီနေရာမှာလဲအရှက်ကမရှိတော့ဘူးကာမဘလူဝင်ရောက်ပူးကတဲ့အဲ့ဒါဘသူမဆိုအရှက်ကမရှိတော့ဘူးပြိတ္တကြီးအဲ့ဒါနဲ့သူပြီးမောင်မင်းများ တကယ်တော့ဒီအမျိုးသမီးရဲ့အတွေ့ဟာအင်မတန်မှထူးတယ်အဲ့ဒါကြောင့်ငါအမြဲတမ်းသူနဲ့အတူတကွတွေ့ထိလို့သဖြင့်ရာစပရိရဲ့ရွှေညာခြေရခြင်းပဲဖြစ်တယ်အဲ့ဒါမယုံရင်မင်းတို့တင်းနေကလကာပါထားအဲ့ဒီမှာလက်ညှိုးဝင်သားရအပေါက်ကလေးထားပေါက်ကလေးထားပြီးတော့သူ့ကိုအတွင်းထဲထားပြီးအမကြီးတွေကအဲ့ဒီအပေါက်ကလေးကလက်ညှိုးသွင်းလိုက်ပြီးပိစပပိကကင်လိုက်ဟာဓာတ်လိုက်တယ်လို့ပဲတကူလုံးတုံသွားတာပဲတဲ့ အဲ့ဒါတစ်ချိန်ကရှင်ကလေးကိုနုညံ့အောင်လုပ်ပြီးပိစိကဗုဒ္ဓလှူဒန်းခဲ့တဲ့ကောင်းမှုကြောင့်သူ့ခန္ဓာကိုယ်ကအတွေ့ထူတာအဲအဲ့တော့အတွေ့ထူတော့မိဘလောင်တို့မိဖုရားမြောက်လိုက်ပါဆိုတော့ဒီမိမိဖုရားကြီးကကဲ့ရတာပေါ့အမလီလူကအယက်ကပုသေးတော့ဟင်မျက်လုံးကတစ်ပတ်ချင်းတစ်ပတ်ချင်းနေဘက်ကတစ်ပတ်ချင်းလက်ကတစ်ပတ်တို့တစ်ပတ်တို့ဒီတဲ့အသားနဲ့မဲလိုက်တာဟင်အာတပိတ်ကိုတကတဲ့ကတ္တိယာကြီးတုပ်ပြီးတော့ဥမဲခဲ့တဲ့ပြစ်ထားသလိုပဲသွားကြီးကသူခေါ်လိုက်တာနဲ့ပြောတာ ခန္ဓာကရပြောပါများတော့တန်ခါအဘယမဆန္ဒဆိုသလိုဘေးငါလည်းပဲကိုင်းမဖြစ်တော့ဘူးသူများကြဲ့ရလို့တော့အဲ့ဒါငါအရှက်ရလိမ့်မယ်ကိုင်းဖောင်သက်ကြနဲ့ရေတာမျောလိုက်ကြတော့ဒါနဲ့ပင်စပါပြီဖောင်မော်တင်ပြီးတော့ရေမျောလိုက်ရေမျောလိုက်တဲ့အခါကျတော့အောက်ကဘယင်တွေကလည်းပဲအဲ့ဒါရေကစားကြတော့သူတို့ကပိုက်ကွန်နေဘေးကဟုတ်ဘေးကကာထားတယ်ဘာကြောင့်လို့ဒီရေမျောရေနစ်မသွားအောင် အဲ့ဒီမှာပစ္စပံပြီးရဲ့ပိုက်ကွန်လာညိတော့ဘယင်ကသွားထိလိုက်တာသူကလည်းမိဖုရားမြောက်ပါအောက်ကဘယင်ကမိဖုရားမြောက်တယ်ဆိုတော့ခုနကဘယင်ကဒေါသတွေထွက်လာအဲ့ဒါငါဟာဆိုနှစ်ပြည်တော်စစ်ပြစ်မဲ့လောက်ကြရောဗျာအတူကြောက်ကြကောင်းတယ်ကြည်စားကာမကိုဗါတဲ့တော့အဲ့ဒါကိုမာလီအောက်ကဟာထိုးလိုက်တော့ဘာပါလေဩတော်ကာမကို တင်မုန်းကြီးကလည်းအဲ့လောက်မကြေတာကိုမာလေးကိုဟာထိုးလိုက်တော့ဘာဖြစ်သွားတော့အဲကာမကုံနာအခုယောဂီတွေဘာလုပ်နေကြတော့ဟာထိုးနေတာဗျာတရားအတော့မှာနော်ဟာထိုးနေတာဟာတွေကကာမဂုဏ်ကိုဟုတ်လားကာမဂုဏ်ကာနေကြတာတတိအမှတ်နဲ့လုံအောင်ကာထားကြတာမြင်မှုကြားမှုနားမှုသားမှုထိသိမှုကြံသိမှုမှန်ရလားအေးအဲ့ဒါကာမဂုဏ်နဲ့မကာရင်တော့ မကုန်ဘူးခမားတို့ကအခုမကမမကပဲနဲ့ရှိသည်များအကုန်ဖွင့်ပြတာတော့ဘယ်ကုန်တော့မှာတော့ကဲဘုန်းကြီးတွေကြံနေတာတော့ကန့်ကောင်းအောင်မေ့ထားအဲ့ဒါပဲဗျဂိုင်းတော်ပြီအဲ့ဒါနဲ့ပြိဿရေနှစ်ပြည်တော်ပြီစစ်ပြမယ်ဆိုတော့ကတဲ့အဲ့ဒါခြေတော်ကတော့ကလန်ကလားတွေဗာဏီယာတွေပေါ့ဗျအဲ့ဒါပညာကြီးအမတ်တွေကဂိုင်း မိမတယောက်အတွက်နဲ့တွေးကြလို့မတော်ဘူးဟိုဘက်ဘရင်6လစာဒီဘက်ဘရင်6လစာဝေဘုံရခံစားကြည်စာအတွေ့များဘလောက်များဆိုးတယ်လဲမှန်ရလားဗျာအေးအဲ့ဒါပဲဒါကြောင့်ねအဲ့လိုနေတဲ့အခါမှာ6လပြည့်တဲ့အခါအထက်ဘရင်ကအဲ့ဒါလှေတော်သားနဲ့ဆိုပြီးတော့အောက်ကိုပို့အဲ့ဒီကြားတဲ့ကိုဒီပိစပါပြီကအဲ့ဒီလှေတော်တဲ့လူနဲ့မှားသေးတယ် ဘလောက်ကြောက်စရာကောင်းတဲ့ကာမဂုဏ်လဲရှစ်ဆက်ပြောရင်တော့မလွယ်တော့ဘူးထင်တယ်ရရင်တော့ဆိုင်ကောင်းကြီးရောက်ပြီးတော့အကုန်လုံးကွာရှင်းလက်မှထုတ်ကုန်လို့ပဲတင်တယ်ဟဲ့တော်တရားနာမလိုက်တာသိပါတယ်တော့အကျင့်များမသိဘူးမှတ်နေအဲမင်းကလည်းတရားနာတရားနာသွားပြီးဟဲ့ကောင်းမတော်ပါပြီမိသားရဲ့ပြောတော့ပါဘူးเนาะအဲ့ဒါပဲဗျာဒါကြောင့်ဗါတဲ့ ကိုနဲ့အတွေ့ပြောမွေးကြုံရာထီမှုတရားထင်ရှားဖြစ်လာထီတာတတ်မဲ့နေတဲ့သူမှာလောဘမီလောင်ကြီးလောင်တော့တာဘယင်နှစ်ပါးမီလောင်လိုက်ကြတာပြောမနေနဲ့တော့အတွေ့မှန်ရလားအဲခိုင်းတော်ပြီအဲ့ဒါကြီးရှင်းရှင်းပဲဘုန်းကြီးတို့ကလည်းအမတ်ထဲရဝဲလေသွားပြီးထွက်လို့ကိုမလွယ်တော့ဘူးအဲ့ဒါ ကိုင်းထားတော့ဗျာဒါကြောင့်ပြိဋ္ဌာယီခုနကမေတာမာကိုစောရပလားအေးခန္ဓာကိုဖုံဖုံထွားထွားဖြူဖြူချင်းချင်းဝင်ဝင်ပါပါလှလှပပတင်းတင်းတဲတဲထောင်တော်မောင်းမောင်းအဲ့ဒါမြင်မြင်ရင်းသူကဘာဒီအကုန်ချက်လိုက်တော့မြည်ချင်တယ်အကုန်ချက်ပလိုက်ပြီမရရင်မနေအသိအကျေဆွမ်းလန်းတော့တာပဲတဲ့အဲ့တော့ဆွမ်းလန်းတော့ဒါကိုအမြဲတမ်းလင်လို့ဖို့သူ့ဖို့အရေးကြီးတယ် အရေးကြီးတော့နီလန်းရှာတဲ့အချိန်ကကာလမှာအဲငါငွေတစ်ထောင်နဲ့ခုနကမြို့တော်ငွေတစ်ထောင်လပ်ပေးပြီးတော့မှငါဒီယောက်ျားရွေးယူမယ်အဲယောက်ျားတရားလွှတ်လိုက်ဟာဒီပြင်းလူလူရသူကနာမည်ကျော်တခိုးကြီးဗျဒါကြောင့်ကျွတ်တို့လို့လို့ဘယ်ရမလဲဗျလူစားရရင်တော့ပြင်အဲ့ဒါလွတ်ပင်နိုင်တဲ့အာကောင်းပါပြီသူပြန်ပြောပြောတော့မေတ္တာမှာ အဲ့ဒါအကြာကြီးကြတော့သူ့ကိုနေတိုင်းနေတဲ့သူ့ရဲ့ခုနကအတွေ့အထိအရှင်းသာဒါတွေကိုနှစ်သက်တဲ့တတိတတယောက်ကလည်းပဲတညတထောင်တထောင်ပေးရသူနဲ့ပြောမျိုးရအဲ့ဒါအမြဲတမ်းလာနေတော့ဟောက်ပြီဒီကောင်ကိုတဲချက်လုပ်ပြီးတော့ငါသောရဗလာကိုအရယူမယ်အဲ့ဒါနဲ့ခုနကလာနေကြတတိတလာပါရဲ့လာတဲ့အခါကျတော့မှဒီနေ့တော့ကိုယ်သဘောဗျာ အေးအဲ့တော့ဒုဒကာတော်မလေးလေဒုဒကာကြီးလေသတိထားပေါ့အိမ်ကမိမများမျက်နှာချွေရင်တော့ငါခံရတော့မယ်ဟုတ်လားအခုတော့မလေးမောင်ခဏမောင်နည်းနည်းနောက်ကျတယ်လို့ပါပဲတဏီဦးမောင်ကိုသတိရနေတာဘာညာဟုလို့ဟဲဟဲဟဲဟဲနဲ့သဘောကျနေတာအေးအဲ့လိုသဘောကျနေတော့လာပါဦးမောင်ရဲ့မောင်ကလည်းဘာညာဆိုပြီးမိမမာယာပြား90နဲ့ ပေါင်းမောခေါင်းလေးတင်ပြီးတော့မှတခါတည်းဟဲ့နဖူးလေးကင်လိုက်ဘူဂီဆန်းစားလေးဘူဂီလားသပင်လားတော့မသိဘူးပေါ့ဗျာအဲ့ဒါလေးတတ်ပေးလိုက်တခါတည်းလက်မောင်းလေးအသားလေးပုတ်ပေးလိုက်ပေါ့ဒီမြူဆွဲတာ မြူဆွဲတာဖမ်းသားဖမ်းပြီးစားမလို့ အေးအဲ့လိုနဲ့လွတ်ပြီးတော့မောင်းနဲ့ချစ်လာဟောချစ်ကလည်းကွာချစ်လို့မှတနေ့တစ်ထောင်တစ်ထောင်နေ့တိုင်းလာရတာမင်းလက်မခံလို့ငါကအမြဲတမ်းတော့ပြင်ရတော့ဖြစ်ထားရင်သာမောင်းပို့ပြီးအမဲနဘူးလေးလက်ညှိုးနဲ့ထောက်ပြီးတော့မောင်းပို့ပြီးတဲ့အေးအဲ့ဒါလို့ပြောတော့မပို့ပါဘူးတဲ့ဘာညာနဲ့ပြောပြီးတော့မှနောက်တစ်ခါဆိုချုံးမချမို့လိုက်ဟောကြည့်အခုပဲပလီပလာတီတီတာတာနဲ့ပြောပြီးတော့ဘာလို့တော့ ဒါကြောင့်ကိုရုပ်ရှင်မင်းသမီးများကြတော့အလွန်ကြောက်အခုပဲရည်ပြီးအခုပဲငိုချလိုက်လွယ်ဘူးဗျာဟမ်ကဲအဲ့ဒါတည်းကဟာနမဘာဖြစ်သွားတာလဲနေမကောင်းလားကောင်းပါလေမောင်ရဲ့တဲ့မောင်လမ်းမောအသားကြတော့ဘုံအမလေးကြောက်ပါပြီဗျဘုံအမလေးကြောက်ပါပြီဗျအဲ့ဒါဘာဖြစ်တော့မိသားမရဲ့မိသားမနဲ့ဘာဆိုင်လို့လဲမဆိုင်ရင်ပြကျမခံစားရမလားရှင်အဲ့ဒါကျမမောင်အရင်အဲသူကဒီ တခိုးရမြလောက်သားရမှကျင်납တယ်ဆိုပြီးကျမအိမ်ငုံငုံထွက်ဖဲနေတာအခုသူအတိဒုက္ခရောက်နေပြီကျမမကသေပွဲရတာရှိတော့တယ်ဘယ်လိုလုပ်မလဲဩကျမသွားပြီးတော့ညှိတဲ့အခါကျတော့ဗာတဲ့ငွေတထောင်ပေးလူစားသွင်းမယ်အဲသူကလူစားသွင်းဒီနေရာဖြောက်ထားလိုက်ငွေတထောင်ပေးရနိုင်တယ်လို့ပြောတာအဲ့တော့သူကမိသားမရဲ့မာယာစက်မိမမရဲ့စက်ကွင်းမှာကြော်ကွင်းမိဟာဒါဖြင့်မောင်းသွားပေးကြည့်မယ် ဥပမလားမောင်ရဲ့အာရပါတယ်မိသားမအတွက်ဆိုရင် အသက်ကိုပင်လည်းပေးရပေးရသူဒါပြင်ကောင်းပြီမောင်သွားပေးရပါသူပေးလိုက်ဟိုကြပေးတဲ့အခါကျတော့ကတဲ့အဲ့ဒီမှာငွေတစ်ထောင်ကိုခုနကသက်ဆိုင်ရာလူတွေကယူယူပြီးတော့ကိုသူ့ကိုခမရဒီတဲ့ခဏဝင်စောင့်လိုက်ပါအောင်ဆိုပြီးတော့အမောင်ကားနဲ့တွေ့ပြီးတော့ချုပ်ပြီးတော့ဖွမ်းထက်ထားလိုက်ပြီးရောဗျာဟိုလူကိုတော့တကားတဲ့အမောင်ရထားနဲ့တွေ့ပြီးတော့မတ်တာမအိမ်ပို့လိုက်ရောဗျာ ညကြအခြေခါရောက်တော့အဲ့ဒီတရိတာလည်းပင်ဖြတ်လည်းပင်ဖြတ်ပြီးတော့မှတတ်ပြီးပါပြီဆိုတဲ့အနေအချင်းခန္ဓာကိုယ်ကြီးကိုလူမြင်ကွင်းမှာသွားပြီးတော့မလားလောကတိုင်းပေါ်မှာတင်ထားလိုက်တယ်ကြောက်เสียဘဝလောကဒါတကယ်အဖြစ်ပြည့်စိတ်ကူးကမဟုတ်ဘူးပိဋကအေးအဲ့ဒါဇတ်တော်နေအပြင်ဒုပိဋကများကြည့်ရင်ကဏစောရဇသတုကနိပါပါဠိဤကဏစောရဇ ပါတယ်လေကာယေကနာယေနပေရုစာလေးချစောရာကောရရကနာစောရဇတော့ကြဒီဘုန်းကြီးကကြံဖန်ပြောတယ်ထင်မသို့လို့အေးအဲ့ဒီသတ်တော်မှလာတာဒါနဲ့သူပြီးသူရရင်နာရတော့ပြောနေတရားမလို့တော့ဘူးပေါ့ အေးအမတမကြည်နူးချမ်းမြေသွားနဲ့နဂုဟသည်အထင်းတော်အရာအစေကနေ့ကိုငေါက်ငန့်ဆဲစုခိုင်းတဲ့ဟာသူ့လင်တော်မောင်အတွက်ပထဝစာဖွတ်လျှော်ပေးတယ်ကာမကျွန်ဘာပါလဲအေးရှက်ရမှကြောက်ရမှသိသေးတယ်ဒါကြောင့်အရှက်မရှိတော့ဘူးရှက်ကြောပြတ်ပြီဆိုတာသဘောပေါက်ပလားကိုရောကနောက်မှာပါတပည့်တော်ကအရင်သိတယ်ဟုတ်တော်ကြီးရဲ့ ဧကာမကျွန်းဆိုတာအရှက်မရှိတော့ဘူးအရှက်ကုန်သွားပြီဒါအဲထမင်းလဲကိုယ်တိုင်ခွန်ကြွေတယ်အမလေးလီမောသီးလေးများကွန်သီးလေးငါးလေးများအမလေးအယိုးကိုထွင်းလို့ယောဂီတွေသေးရဲကြမနေနိုင်ဘူးနော်အေးအေးအေးအဲ့လိုနဲ့သမီးကျန်ရနနာတခါတည်းလောက်ကန်ကြွေးနေတာပြောလို့ပါလို့အဲ့လိုပြောလို့ပါလို့နေတဲ့အခင်ကကြတော့မှစောရဗလာရဲ့အုံနောက်ထဲမှာ အတွင်းမြင်လေးတခုဝင်လာဟင်ဒီကောင်မ သူ့ထာအမြဲတမ်းငွေတစ်ထောင်ပေးပြီးပျော်ပါတဲ့လူကိုတော့ငါကိုစားတို့အသက်ခိုင်းငါကိုလည်းပဲဒီတဲ့သူသဘောကြတဲ့ယောက်ျားတွေ့မတတ်ဘူးမပြောနိုင်ဘူးငါကြာရှည်နေလို့မဖြစ်ဘူးဒေငါမြတ်တတ်မှာသို့တော့ထွက်ဆိုတော့လည်းလက်ကြီးထွက်လို့တော့မတော်ဘူးဒီကောင်မရဲ့အဲလက်ဝလက်သားတွေကိုငါရနိုင်မြတ်ယူပြီးတော့ထွက်မယ်တပြီးတော့တနေ့ကျခေါင်းမူရင်ဟာသာမောင်ကိုစော ဘာဖြစ်တာတုံးလဲမိသားမပြောလေကိုစောအတွက်ဆိုရင်မိသားမပါဝင်အသေးရင်နေခွက်ပေးရပေးရပါညာဆိုအော်ဒီလိုပါမိသားမရဲ့မောင်အားကူနာမည်ကရှိနေတော့လူမမိအောင်ထုံပြီးပုံရှုပ်ွယ်ရှုံနေရတာကြာတော့လည်းပဲဟိုးအုပ်ဆောင်နဲ့အုပ်ထားတဲ့ချက်ကြီးလိုပဲတဲ့မောင်မငင်းဝေလာပြီအဲ့တော့နေဝင်တေဟောချိန်လေးမှာဥယျာဉ်တစ်ခုကိုသွားပြီးတော့ပျော်ပွဲစားရရင်ကောင်းမှတင်တာရတယ် မောင်မောင်ကြိုက်တယ်လို့အားလုံးစီစဉ်ပေးမယ်အေးအဲ့ဒါလှလှပပဆိုပြီးတော့ရှိတယ်မြတ်ကောင်းပြီဆိုတော့အဝတ်အစားတွေဝိုးပြီးတော့မှအဲ့ဒါအချမ်းရနဲ့သွားကြချမ်းရနဲ့သွားကြတော့ဟိုကအကြံသမားပဲဆိုရပါလားအဲ့ဒါနဲ့နောက်ကအချမ်းရင်းနဲ့ကွဲသွားကွဲတဲ့ဦးနားမှာကလားသလပန်းညုံကြီးရှိတယ်တဲ့အဲ့ဒီကိုတို့သွားရအောင်တဲ့ဒါနဲ့ဒီပြည့်လူတွေတခါလဲထားပြီးတော့တို့သွားကြ ကလားပန်းညုံစီရတဲ့ကလားဇလပန်းညုံနဲ့ရောက်တော့မှကြိုင်ခဏတို့အပန်းဖြေရအောင်ဘာဘာညာညာဆိုပြီးတော့လူမမြင်ွယ်တဲ့နေရာကြတော့မိတာမာကိုစောရဗလာကအသာလေးတယုတိယကယုပရင်ရင်ဝင်နဲ့ဆွဲသွင်းလိုက်တယ်အဲနောက်ဟာဒီတော့ဘာရတော့မသိတော့ဘူးပေါ့ဗျာအေးအဲ့လိုလုပ်ပြီးတော့ဒါကြတဲ့ဘာရင်ညာရဲ့ဟိုဝါရဲ့တရားရဲ့ပြောတာအမှန်ကတော့အယုံသွင်းတယ်ဘာလို့တာပါလဲ အယုံသွေးတယ်တဲ့မမမမယာတဲ့မင်းအခုသွေးတက်တုံးချိန်မှာငါ့ကိုတဲ့အေးအသက်ဘေးကလွတ်အောင်လွတ်ပေးမယ်လို့ကတချိန်မင်းငါချစ်ချင်မှချစ်တော့အောင်မလီမောင်းအတွက်ဆယ်တက်ပင်တရားတရားယုံမာတော့မောင်းရဲ့ခိုင်းတာဖြင့်မောင်းလိုက်ယုံမောင်းကိုအိတ်စမ်းအဲ့တော့ဟိုကကြည်ဆိုရင်မိသားမကအိတ်လိုက်တဲ့အချိန်ကကာလမှာသွားပြီရောမိသားမကြီးဆိုပြီးတော့တခါတည်းတရောင်နဲ့ညစ်တတ်ပဲလိုက် သူကတော့သေပြီလို့ထင်တာဟိုကတော့မဟုတ်ဘူးဒီမှာမေ့ကျော်ခိုင်းမလို့မေ့သွားအဲ့ဒီကြတော့မှမိသားမရဲ့လက်ဝလက်စားတွေအကုန်ချော့မိသားမရဲ့အပေါ်ယုံတစ်ဘက်ပေါ့လေအလှတင်တဲ့တစ်ဘက်နဲ့ထုတ်ပြီးတော့မှသူကဥယျင်ရဲ့တိုင်းကိုကြောဖြတ်ပြီးတော့ပြေးရောဗျာအဲ့လိုပြေးတဲ့အချိန်ကကာလကြတော့မှပြိဿကြီးနောက်ဆုံးမိသားမမသေးဘူး အမိတ္တမမသေးတော့မှအမှုအမောပြီးသွားတော့မှဟင်းပဲပါလား။ဩငါသေးပြီထင်လို့သူပြေးချတာထင်တယ်တပြီးတော့ပြလာအထိန်တော်တွေနဲ့အိမ်ပြန်ရောက်အိမ်ပြန်ရောက်တဲ့အခါကျတော့လေစားလို့မဝင်အိတ်လို့မပြောဒီအပေါ်မှာသိပ်ပြီးတော့ဆွဲလန်းနေတာ။ဒါကြောင့်ဆွဲမိရဲ့အဖြုတ်ခဲရုပ်တရက်မလွယ်ကူဘယ်ပုဗ္ဗအေဘယ်နမူနာပါဠိရဲ့လို့ ဘယ်သူဘယ်ဝါပယာမှာတွေးမနေနဲ့တော့ပြိတ္တရေငယ်မူငယ်ရလေးတွေလဲချွေချွေတာတာတဲ့အဲ့ဒါကချွေတာရေးစနစ်နဲ့မှန်ရလားအခုဘုန်းကြီးကယောဂီတွေကြောက်မှတရားပြတာကလိနုဖြတ်ခိုင်းတယ်ဟောပေါက်တယ်မဟုတ်လားဟောပြီအေးအဲ့ဒါပဲကလိနုဖြတ်ခိုင်းတယ်လို့လုပ်နေတာနော် ကဲရှိစေဗျာအဲ့ဒါနဲ့သူ့မှာတော့မေ့မရဘူးတခါတည်းပဲနေလေးညှိုးဆွေးရွှေကိုစောရပလာကိုလွှမ်းနေတယ်သူ့နှလုံးသားနဲ့အုံနောက်ထဲမှာဒါကပဲနေရာဝင်ယူဒါကြောင့်တဲ့သေနဟာသင်္ကတိတာကန္တာသင်တိမနောမယဘုထုတေဘုသာဥပါတာပင်ဒီတသမသေနာနာရောစယေ ရားလောကနာသတို့သာရှိသမျှပြည်တွေစွန့်တော်ထွက်ပြီးတရားကျင့်သူရဲ့အကျင့်လွန်မှုတော်တရားမင်းပါဏုကူလာကြောက်ဖြာတင်းငါစည်းစိမ်လိုချင်လို့လားစုံစမ်းမယ်ဆိုပြီးတော့မှဘုရားလောက်မဟာကဏယတိထံလာပြီးတော့အဲ့ဒါစအဲ့ဒါကြီးထားပြီးတော့ပြိဿရေနောက်ဆုံးတော့ဘာမှမဟုတ်ဘူးငါဘာငါအကျင့်မြတ်ကျင့်တာပဲဆိုတော့မှလူသောသူတောင်းမှဆိုတော့မှ तू ကဘာပြောတော့ဆိုတော့စုလေးသူတောင်းသူနေခေါ်တာ အမျက်မထွက်ပြရခြင်းနဲ့သူနေကောတာဒေါသအသူနေဒေါသဒေါသမဖြစ်ပြရခြင်းနဲ့နေလောဘလောဘကင်းရပါလို့ဤနိသေနဟံအချစ်ကင်းရပါလို့ဤစုဘနစုအေးတင်တရားမပေးနိုင်မဲ့အတွက်အဲ့ဒီစုလေးစုဟာလောကရှင်ရဲ့ဖြစ်စေတတ်လို့ငါ့ကိုပေးစမ်းပါအဲ့တော့ဂိဏုကောရိဝါဒောတိဝါလောဘိတိနိစ္စပြမနာ အာရိညောတောပတ္တိတာမေအခါယိပု္ပိတောကောင်းပါပြီအရှင်ရသေးအဲ့ဒီကောဓာရဲ့အပြစ်ဒေါသရဲ့အပြစ်လောဘရဲ့အပြစ်သေနဟအပြစ်ကိုပြောပြသားမှာဆိုရမှာသေနာသင်္ကတိတာကနာတဲ့ဟောအေးဝါသဝနတ်တုတနေဥဒကြမေ သေနာသင်္ကတိတာအချစ်ဖြင့်နှောင်ဖွဲ့ခံရသောသူတို့သည်ခန္ဓာမယုံနိုင်အောင်ဆိုပြီးတကလားတင်းကြဖွဲ့နှောင်ခံရလေတော့ဤတဲ့စာကတော့ဒါပဲအဲ့တော့တို့ရတဲ့ပြောကြတာတော့စားလေဒီစိတ်အိတ်လေဒီစိတ်သွားလေတရားထိုင်လေအမိုးချုပ်ပြစ်ကုန်လိမ့်မယ်တရားထိုင်လို့အဲ့ဒီစိတ်တွေတွားတာဟောဗျာ ဘာမှလည်းမသိပဲနဲ့ဟမ်ဒါကြောင့်ကလေးနှုတ်ပြတယ်လို့လှုပ်ထားတာဒီစိတ်လှုပ်မနေနဲ့ဗျအေးအဲ့ဒါပဲသွားလဲဒီစိတ်သားလဲဒီအဲ့လဲဒီသူအုံနောက်ဟာတခါလဲဘောင်ခတ်ခံထားတာဒီတည်းကသူမထွက်နိုင်တော့ဘူးဒါကြောင့်သေနာသင်္ကတိတာခန္ဓာသင်္နိမနောမယဘုဒ္ဓဝါသဝဥဒကြပဲတေထုအချစ်ဖြင့်နှောင်ဖွဲ့ခံရသောပုဂ္ဂိုလ်တို့သည် ပုထုများစွာ မနောမယစိတ်ကူးရင်အိမ်မက်မတတ်ကြလေကုန်ဤတဲ့ဗျဟောအချစ်ကဖန်ဆာခံရပြီလို့ဆိုရင်အဲ့ဒီလူဟာစိတ်ကူးလှလှနဲ့စိတ်ကူးအိမ်မက်လှလှကလေးတွေမတတ်တယ်တဲ့နှစ်ယောက်တည်းဆိုရင်မောင်ရဲ့ဧဝရတောင်းထိတ်တာစိတ်ကူးစိတ်ကူးမှန်ရလားပြေတာအဲ့ဒါပဲကြံ့ကြံ့ပါမှန်လျှောက်တွေးတာအေးဒါကြောင့်အဲ့ဒါ သင်တိပုတ္တမယဘုသင်တိပုတ္တမယဘုထုစိတ်ကူးရင်လှလှအိမ်မက်လှလှလေးတွေမတ်တတ်တယ်တဲ့ဗျာသင်္ဍာသင်္ကတိတာကတာသင်တိမနောမယဘုထုတေဘုသာဥပတာပင်တိဝါသဝဥဒကြမဲတေထောအချစ်ဆိုတဲ့တရားတွေကဘုသာလက်ခံတဲ့လူကို ပြင်းပြင်းထန်ထန်ကြက်ကြက်တဲတဲဥပါဒပင်တိပူလောင်စေထကုန်ဤတဲ့ဟောအချစ်ဆိုတာ မှန်ရလားပြီဒါဖြင့်ဟိုမိကြီးရမ်းမိကြီးဘူးလဲမှာမိကြီးဆံကလေးရှိတယ်မဟုတ်လားအဲ့ဒါဘုန်းကြီးတို့ပြိဿမပူရင်မချင်းနဲ့ချိရင်ပူမှာပဲရှင်းလားမပူချင်းရင်မချင်းနဲ့ချိရင်ပူတတ်တယ်အေးအဲ့ဒါပဲကိုင်းထား အဲ့ဒါနဲ့ပြိတ္တာကြီးအချစ်ဆွဲဝင်လာပြီဆိုရင်အချစ်ဆိုတာဆွဲဝင်လာပြင်းစွာပူလောင်စေတတ်၏ဒါကြောင့်သာပဲသူကိုလည်းပယ်ခွဲရလို့ဤတရားမင်းတဲ့ဒီအချစ်ဆိုတဲ့တရားလမ်းမကိုပို့ရတဲ့အဆိုတရားတွေနဲ့အကျုံမဲ့တွေကိုဖြစ်စေတတ်တယ်ဂုံတိတ်ခါတွေနဲ့ရှိတဲ့ပါဝါစွမ်းရည်တတ်တွေအားလုံးဖြုတ်ပြလို့ကျုပ်မချစ်ပြရခြင်းနဲ့အချစ်ခင်သောသူကိုပေးပါတဲ့ ဘုရားအလောင်းကတရားမင်းကိုတောင်းတာမှန်ရဲ့လားအများတို့ကြတော့မျက်နာမြင်အတန်ကြဇောတိကသတိလာမေနကပုံနာခါကဝလျာတရေငါဥကသပိမကောလူေမကရှင်သာရိပုတ္တရာလူညမညာကြည့်ပါစေရှင်မောက်ပလန်လူလည်းတကိုကြည့်ပါစေရှင်မကိစီလို့လည်းလှပါစေဖြူစရာတော်လို့လည်းချောပါစေတဲ့ကဲမနဲ့လို့ကြပါဗျောင်းညာကြီးပြည့်နေပြီ ကိုက်တာနဲ့သူ့မှာနေမတိထိုင်မသာပြိတ္တကြီးဟိုလူကတော့သွားပြီအာမချစ်ပြင်းပြင်းမကျင်းလို့စိမ့်လိုက်ပါတော့ဂျင်းစိမ့်နဲ့မိတ်တယ်လေသူပူရင်ကိုစရမှာပါဗျာဂျင်းကလည်းအပူမိတ်တယ်လေကလည်းအစဟောဗျာဘယ်နဲ့ဟာတွေတော့ဂျင်းစိမ့်နဲ့မိတ်တယ်လေဘင်းပူရင်ငါရှက်ပြမယ်ဆိုပြီးအပြတ်ချလိုက်ပြီးတာအခုတော့တငွေ့ငွေနဲ့တကားရဖွဲပုံကိုမိလောင်မလို့ပဲ အမလီကိုသောရဗလားကိုကရက်ဆက်ပေမဲ့လीအမလီအယုတ်ွယ်အောင်ရိုက်အသေးဆွဲအောင်ချစ်တော်ယုတ်ကတော့တနေ့မှမမေ့နိုင်ပါဘူးဆိုပြီးတော့မှအဲ့ဒါနောက်ဆုံးတော့ကြာရမရသူမသေးသေးတာသိရင်ကိုစောရဗလားပြန်လာလိမ့်မယ်ဆိုပြီးတော့မှနီလာရှာတဲ့အခါအာလုံးအငိမ့်သမကာကြီးတိသတ္တမတွေခေါ်ဟောဒီတခြင်းကိုမင်းတို့ကွက်ဥရဲဆိုကြအဲ့ဒါဆိုကပေးမယ်မင်းတို့မိုးကပွက်သုံးစိတ်လည်းပေးမယ် ဒီသချင်းအတိပ္ပလာမေးလို့စောရဗလားဆိုတဲ့လူရှင်ငါ့ကိုပို့ပေးပါမပို့ရင်လည်းအကြောင်းကြပါထပ်ပြီးတော့ငါဆွံ့ဝေချအောင်မယ်ကာမဂုဏ်အတွက်ကုံမှမကြောက်ဘူးပေးတာကာမဂုဏ်အတွက်အဲကုံမှမကြောက်ဘူးနော်မှန်ရလားပေးတာဘုန်းကြီးကတော့ဘုန်းကြီးကိုဗျဟုတ်တယ်မဟုတ်လားဘုန်းကြီးတို့ကတော့ဘုန်းကြီးကိုအဲ့တော့ဘုန်းကြီးတို့အင်္ဂလိပ်သမတလို့ မာဇီဆရာတော်ကြီးနဲ့နိုင်ငံခြားပါမသွားဘူးဟိုချမ်းမြေဆရာတော်ပါသွားဟိုကြတော့တရားဟောတဲ့အခါကျတော့ဒီသမုဒိယသစ္စာကိုသမုဒိယသဘောနဲ့ပြောလို့မရဘူးအလုံး VE ဆိုတဲ့စကားလုံးထုတ်ပြီးတော့ပြောရမေးရင်သာမေးပါဆိုတော့35နှစ်လောက်အရွယ်ရှိတဲ့နိုင်ငံခြားသူတယောက်ကလက်ညှိုးထောင်လိုက်မေးပါပါ What is love အဲ့တော့အချစ်ဆိုတာဘာလဲဆိုတော့အဲ့ဒီမှာလေချမ်းမြေ့ချရာတော့ I don't know ဟုတ်တယ်လေ तू ကအဲ့ဒါချစ်မှ မချစ်ဘူးပဲနဲ့ဘယ်လိုဖြေမှာတော့ဘဝအချစ်ဆိုတာဘာလဲဆိုတော့ I don't know တဲ့အခုလဲဘုန်းကြီးတို့က I don't know ပဲအဲ့ဒါနဲ့ပြိဿရေအငိမ့်သမဇတ်သမတွေပိုက်ဆံပေးပြီးတော့မှအကခိုင်းတဲ့အခါကျတော့မှဟောခொနကသချင်းလေးကိုဆိုပြညီမင်းသမီးတယောက်ကဒါမိသားမကိုယ်တိုင်ဆိုတာမဟုတ်ဘူးဇက်ွက်လဲသွားအောင်ပြောရတာမှန်ရလား ဒါကြောင့်စကားတရားပုံမကြွားတဲ့တခြားနတ်ပုံအလားကွယ်ကလားစလားချုံနာမယ်ဝတ္တာချင်းချစ်ဤလူလိုပြောမြူကြတဲ့အခါမယ်ယုံညာကိုဥပမာထားသမို့မေနာလို့ဆက်ခဲ့ပါသေးတယ်မချစ်တဲ့မောင်ရဲ့အပြစ်ပွဲနောင်ပွဲအသစ်ပွဲဆောင်မယ်အမှန်ပလီပလာကွဲကြံစီကရဲ့ မဲ့လဲတိုင်းရွှေဖော်ယိုကိုမောင်ကျူအောင်ညစ်ခဲ့ပြီမဲ့ကွယ်ချစ်တဲ့မောင်ရဲ့အပြစ်ဖွဲမနှောင်တွယ်အသင်းနဲ့ရှောင်ပဲမသေးသူမောင်သက်ထာကမောင်တပါးကိုစောင်းစားမျောနေတယ်အဲ့ဒါနဲ့ခုနကညာကြီးတကောင်တပေပေအောက်ကခုနကသောရဗလာရောက်သောရဗလာကအဲ့ဒါပြောတော့မယုံဘူး ဒါနဲ့ခုနကဘုန်းကြီးပြောတဲ့အတွေးနိုင်ရောနောက်ကျောင်းများလည်းနေမျောပြီးဝက်ကသိမ့်နေတော့မှကြပြခဲ့ရတာနေပါအောင်နေပါအောင်မင်းသမီးခမရခုနကတခြင်းရခမရကိုပိုင်လားမဟုတ်ဘူးဒါဖြင့်ဘယ်စာရေးဆရာကရေးတာလဲစာရေးဆရာလည်းရေးပေးတာမဟုတ်ဘူးကျမတို့မြို့မှာတထေမမတ်ပါမာဆိုတာရှိအဲ့ဒါ तू ကရေးပေးဒီတခြင်းကိုဆိုရင်ငွေပေးမယ်ဆိုလို့ကျမတို့ကအဲ့ဒါကိုယ်တိုင်ဆိုတာ ဟာအဲ့ဒီမတ်တမသေးပြီမဟုတ်လားမသေးဘူးလေသူတခြင်းထဲမှာပါလာပဲမောင်ရဟာမဖြစ်နိုင်တာဗျာခမရတောင်ကြီးကိုလေတိုက်သွားမြေကြီးလေးနောက်ပါသွားတယ်ဆိုရင်လုံးဝမဖြစ်နိုင်ဘူးမိသားမမသေးဘူးဆိုတာဖြစ်ကုန်မဖြစ်ဘူးသေးပါဘူးရှိပါလားကျိုးကိုယ်တိုင်တတ်ခဲ့တယ်ဒါပြင်တော်ကိုစောရပလာလားဟုတ်တယ်ဒါပေမဲ့တော်တတ်ပေမဲ့ तू မသေးဘူးအဲ့တော့ပြန်သွားပါလားရှင်သူကမြရွှေလေးတိုင်းဖော်ရိုးနဲ့ မြော်ကိုကစောင့်ပြီးတော့နေရတယ်ဆိုတော့မှကိုစောရဗလားကပါပြန်ပြောတယ်မှတ်ဟွန်းငါကကိုတော်မြကြား तू ကသမင်မအဲ့တော့သမင်ကိုကြားကချောင်းတယ်ဆိုရင်မဲ့ तू ကကမ်းမပြတ်မှရောက်ငါကအားနဲ့ခုံအုပ်လိုက်လို့ तू ကတစ်ချက်ကလေးရှူလိုက်ငါအားလုံးမိကြောက်တဲ့ကြတယ်သူ့ကိုအမြဲတမ်းချစ်ခင်တဲ့တတိသားတောင်မှကြီးတပ်ပြစ်သေးရင်ငါရဲ့နောက်ကို तू ခင်မင်တဲ့လူမရှိဘူးမပြောနဲ့ အဲ့ဒီလိုရှိလိုက်ငါအသက်ခံရမှာမို့ဒီမှာအငိမ့်မင်းသမီးလေးပြောလိုက်ပါမိသားမဘယ်တော့မှမောင်ကြီးမလားအေးသူကတချင်းနဲ့အဲ့ဒီလိုလက်ဆောင်လမ်းခင်းတယ်လို့မောင်ကြီးကတော့အဲတန်ပေါက်ကလေးနဲ့ပဲပြန်မရချေဆိုပြီးတော့မှအဲ့ဒါပြန်လိုက်အချစ်ရှိလျင်လောက အချစ်ရှိလျင်သောကဝင် မချစ်လင်သောကပြောင်း တောကပြောက်လို့အချစ်ဆုံးနကိုဒူရူဖြာကိုင်းစို့ချစ်ရှိလင်တောကဝင်မချစ်လင်တောကပြောက်အေးဒါလည်းပိယတော့ဇာတိတောကောဆိုတဲ့ပါဠိတော်ကိုပြန်ဖွက်ထားခြင်းပဲဖြစ်ပါတယ်အပိယတော့ဇာတိတောကောပိယတော့ဇာတိပဲချစ်ရင်တောကပူပါမှုဆွေရမှုဆိုတာဖြစ်တတ်တယ် ပိယတောသာတိပိသသာတိဒုက္ခရှင်းလင်းရှင်းရဲ့ရောက်တတ်တဲ့အမေခွဲအဖေခွဲဟောခွဲပြီးတော့တေဝထင်လိုက်သွားကြတယ်အဲ့ဒီနောက်မှုကင်းပရိသာသာကြည်ကြပြီတော့ပရိသာအချစ်ကိုယုံပုံမှမို့လုံးဆိုပြီးတော့မှလူလုံးမလားအပူလုံးကြွရတာတွေအများကြီး။ကိုင်းရှိစီဆိုအချစ်ရှိနေသောကဝင်မချစ်နေသောကပြ သောကမြောက်လို့အချစ်ဆိုနကိုတူတူဖြာသောကပြောက်လို့အချစ်ဆိုနကိုတူတူပြောက် အေးမိသားမှာဒုနိယသောကဖြတ်ဖို့အတွက်တရားဘောတရားဘောဖြစ်နေတဲ့အချစ်ဆိုတဲ့အရာကိုဖြောက်ပြက်ပြစ်လိုက်ကြပါစို့လို့စိတ်ထဲမှာရည်ရွယ်ရင်ပသောကိုပြင်ဟုတ်ကလဲအောင်ငတ်တို့လင်မြန်သွားဖြင့်ကိုစောရဗလာပြီးပြေကုန်ထွက်သွားပါပြီဒါတယောက်သောပုဂ္ဂိုလ်ရဲ့စသိဒီလိုပြောထားတာကဒါရောက်ပြန်လေအေးအခြေခံကတော့တူကြတယ် သို့တော့ဒီကတော့ပြေတန်းတာဟိုကတော့တထေသမီးကြည်ကြည်တဲ့ကျွယ်ဝချမ်းသာဘုံခုနှစ်ဆောင်များလမ်းမှာဖိုးဆိုရင်ရင်ဖို့တောင်မတန်းရအောင်ထားရအေးအဲ့လိုထားရကနေပြီးတော့ပြောကြတယ်မြို့ထဲမှာခုနကလေးပင်လေးရသောရဏကနဲ့ရှင်းပြီးတော့မွေးလာတဲ့လူအဲ့လိုလေမိရောမိတော့ခုနကအတိုင်းဒါသိပြီးသားလာလေးဘွားမှာတခါတည်းအဲ့ဒီတုံးလုံးနဲ့ကျိုးနဲ့ချီဘုံကနေရအမလေးပြဘုံကနေရအမလေးပြ အဲ့ဒါကိုခေါင်းကတထေသမီးလေးကလေသာပတင်းကကြည်လိုက်တော့ဟောသူလည်းပုပ်ပြီးစလို့ဆိုရမလားမင်းမင်းချင်းချစ်ခင်ဆုံးမဲ့တော့ငွေတစ်ထောင်ပေးပြီးတော့အိမ်မော်တင်လင်းလောက်တာအိမ်မော်တင်လောက်တာတော့ဟိုစောရကလည်းပဲဘလောက်ချမ်းသာတယ်ဆိုပေမဲ့ကို့အလုပ်ကိုတော့ကိုမပြစ်နိုင်နှစ်သက်တယ်အဲ့လိုနှစ်သက်တဲ့တွေ့တာကြောင့်ပြိတ္တာမပြစ်ဘူးဒီကောင်မအကြမလာနဲ့ဆိုပြီးတော့ငါတော့တဲ့အိမ်ကထွက်မှဖြစ်မဲ့သူ့ရဲ့လက်ကိုလည်းစားပြီးပါအောင်ယူမယ် အဲ့မှာတနေ့ကျချစ်ခင်ဟန်ဆောင်ဆောင်ပြီးတော့မှအေးအဲ့ဒါငါငကောကလေတဲ့ဟိုတကူအဖြစ်နဲ့အဖမ်းခံရတော့ငါတိုင်တယ်ခဲ့တယ်တဲ့နတ်များကျွန်တော်အသက်ရှင်အောင်ကုညီဝိုင်း၍အိုက်မှာပေးပါတင်တော့အကြီးစွာသောဗလိနာသာပူဇော်ပါမယ်လို့ဂတိရှိခဲ့ဘူးတဲ့ချင်းနမအဲ့ဒါမောင်တို့တောင်းထိပ်သွားပြီးတော့နတ်ကြီးကိုကြော့ရအောင်နတ်တယ်ရအောင် လာပြီးနတ်ပါလာ နတ်ပါလာရင်တော့ပြဿနာဖြစ်တော့မယ်ဆိုတာကိုတွက်ပါနတ်ပါလာရင်ပြဿနာဖြစ်တော့မယ်ဒီမရနဲ့မဖြစ်ခြင်းနေဖြူးဆရာတော်နဲ့တော့ထိတ်ထိတ်ကြိုးပြီးသားမှတ်ထားနတ်ပါရင်အေးပြဿနာပဲပြိတ္တာအဲ့ဒါနဲ့ယောက်ျားပေါ်ချင်လို့တော့အဲအထိန်အချော့အချွေရန်နေနဲ့ဆိုပြီးတော့ဟိုးဝေလာလာသွားတော့ဗါရတောင်ကြီးတီသွားကြဟိုကြတော့သူအများမလို့ခြင်းတောင်ပေါ်တက်ခါနေကြမှာနမ မင်းပြောဖို့စကားတစ်လုံးလိုနေတယ်ဟိုတုန်းကငါသစ္စာဒိဋ္ဌံပြုတဲ့နေရာမှာငါနှစ်ယောက်တည်းသာနဲ့နတ်ကိုပူဇော်ပါမယ်လို့ဂရိခံခဲ့တယ်နောက်ကလူတွေလိုက်လို့မဖြစ်ဘူးမိမမာယာက ပြားကုတယ်ယောက်ျားမာယာကတစ်ချက်နဲ့တမှုရှိပါလားမှန်လားပိတာအေးအဲ့ဒါပဲရှင်တို့ယောက်ျားတွေများကြတော့ပါတယ်ပြား90တောင်မလောက်ပါတယ် ဟမ်မကြီးကိုပင်ကိုလောက်ပါလို့ရဲ့လိန်လေလေဗျာဆိုလားပါဆိုလားပေါ့လေနော်အေးအဲ့လိုဆိုတော့ဟိုကချစ်တာကိုချစ်ကိုယုံပုံမာအလုံးဆိုတာလို့ဟိုရပါတယ်မောင်ရဲ့လို့တက်တလုံးမိဘစားမိတာပကံမြမရှိကိုလင်ကြတော့ဟာကိုလည်းချက်ကြွေပြုတ်ခုခနုနှကြွေအခုလည်းမနိုင်တနိုင်နဲ့ဆိုပြီးတော့တခါလဲအုံသင်္ကပြောသည်ကတော့ဘောကြီးနဲ့တောင်းမဖို့တော့ဟောနေအောင်တက်တယ် ဓမ္မရက်တဲ့ရောက်တဲ့အခါကျတော့ခொနကသုံးလင်းမောင်ပခိုးဖြန့်ပစွပ်ဖြန့်ခင်းလိုက်။ကိုင်းမအဝမင်းရှိတဲ့လက်ဝလက်သားတွေချုပ်ပြီးတော့ဒီဘောကိုပုံလိုက်။ဘာလို့မလို့လဲမောင်ရဲ့။မင်းတပ်ပြီးတော့ဒီပစ္စည်းတွေယူဖို့ငါအများကြီးအကြံထုတ်ခဲ့ရတယ်။ဩမောင်ကလည်းအကြည်စားတန်ရန်ဖြစ်ရလိမ့်မယ်ဆိုတာလို့တကယ်တော့ဒီကုလုံးတောင်ပုံပြီးမောင်ကိုအသက်နဲ့လဲယူထားရတာမောင်ကလည်းဘာလို့ပြောမှမသိနမိတ်မရှိနမမရှိတော်ရနတ်တွေကြားကုန်လေအောင်ပဲ။ အေးအဲ့ဒါလိုပြောတော့မဟုတ်ဘူးတဲ့မင်းကလေးပြားပြီးခေါ်လာတာတဲ့မင်းလည်းလည်းသားတွေချွတ်ဒါနဲ့မျက်နှာတိမျက်နှာထားကြည့်တော့လည်းပဲတကယ်လုံးမဲ့ပုံသဏ္ဍာန်ပေါ်နေတဲ့ဖြင့်ယောက်ျားအမိမခံနိုင်တာကတကြောင်နောက်တစ်ခုဟမ်သင်းတို့ယောက်ျားတွေတညာရှိတယ်မထင်နဲ့ငါတို့မှလည်းပဲညာရှိတယ်ဆိုပြီးတော့မှအဲ့ဒါအကုန်လုံးချုပ်ခါတယ်မျက်နှာငယ်လေးနဲ့ပေါ့လေလွမ်းမောကျွဲတဲ့ရုပ်ကလေးနဲ့ကောင်းပါပြီမောင်ရဲ့ကျမကတော့ အရက်ကိုနောက်ထားပြီးတော့မောင်းအသက်နဲ့လက်ပြီးတော့ယူခဲ့ရမောင်းကမချစ်ပြီးမြင်မချင်းလို့စိတ်မိမဲ့ကျမကတော့လေတဲ့တစ်စင်းညို့မချိုးရပါဘူးနောက်ပိတ်ဆုံးအနေအပြင်မောင်းကိုသုံးပတ်လောက်လက်ပြီးကုသိုလ်ပင်ရစေအေးတန်တောင်ဆုံးဖွင့်ရေးမင်းမြန်မြန်လောက်ပါကောင်းပြီဆိုပြီးပရမတ္တပသူချစ်ချစ်စာအဲချစ်စရာစကားဂျေနာစရာစကားသမိုင်းချောင်းလေးတွေနဲ့သူ့ကို အရက်နဲ့လဲပြီးတော့အသက်နဲ့ကာကွယ်ရတဲ့အကြောင်းလေးတွေပြောဆိုပြီးတော့မှနေပြီးတော့နောက်ဆုံးအခါကျတော့မှပြိတ္တာဟိကြောပဲလေရောက်ရဂိုင်းခြင်းစိမ့်နဲ့မိတ္တရင်သူကိုရင်ကိုဆက်ရတော့မယ်အတ္တသမပိမနာတိကိုယ့်ထက်ချေရမယ်လူတော့မရှိဘူးဆိုပြီးတော့သွားပြီရောကိုစောရရေဆိုပြီးတောင်မောကတွန်းချလိုက်တယ်ဗျာ အဲ့လိုတောင်မောတွန်းကြတော့ဒလိကောင်ဝစ်ကြပြီးတော့အဲ့ဒါသောတာကိုယ်သူကြီးသေရောပေါ့သေတဲ့အခါကျတော့ဒီလင်မဲ့သူသူလိုချင်လို့မိဘကိုနဘူးနစာလွတ်ပြီးတောင်းဝင်ရဒီလင်မဲ့သူကတပ်ပစ်ခဲ့ပြီဆိုတော့သမိုင်းကမလှတော့အဲ့တော့အိမ်မပြန်ရဲတော့အိမ်မပြန်ရဲတဲ့ပြင် gain ဖြစ်လို့ရဖြစ်သေးတော့ချီဦးနဲ့နဘူးဒုတက်ရပါတော့မယ်တို့ပြီးတော့ပါသွားလိုက်တိဋ္ဌိတွေရဲ့ကြောင်းရောက်သွားတယ် ဘယ်ရောက်သွားတော့အေးအဲ့ဒီလိုတိဋ္ဌိတွေရဲ့အကြောင်းဆိုတာအကျင့်မားတဲ့အကြောင်းပေါ့ဗျာအဲ့ဒီကြောင်ရောက်သွားတဲ့အခါကျတော့သူကဘဝခြေရာဖြောက်ခြင်းခြေရာဖြောက်ခြင်းတွေကျွန်တော်မျိုးမကိုယဟန်ပြုပေးကြပါအဲ့တော့တိဋ္ဌိတွေကလည်းအဆန်းတကျပေါ့လေသူများနဲ့မတူအောင်လုပ်ရတာကိုအောက်ကုကရိုးရိုးချင်းမြင့်မြင့်ကြား ဟလားမှန်တာပြောဟုတ်တာလို့မဟုတ်ဘူးပရိသတ်တတလို့သာမာတို့တေတိစွန်းသာမာတို့မိလို့သာမာတို့ပရိယဘဏပတ်စိတ်ရမာတို့လာပြီအေးအဲ့တော့မင်းအမြတ်စာယဟန်ပြုမလားအလတ်စာယဟန်ပြုမလားအညံစာယဟန်ပြုမလားအဲ့တော့ဘဝကိုနောက်ဆုံးမိတ်ထားခဲ့တော့ဟိုအမြတ်စာနဲ့ပဲပြုမယ်အဲ့ဒီအခါမှာသူတို့ဒီမှာတူထတာလူတရားလောက်ရှိတယ်တွင်ကြီးတူ တွင်ကြီးတို့ပြီးတော့ခုနကအမျိုးသမီးကိုအဲ့ဒီတဲ့ထက်အဲ့ဒီတဲ့ထက်ပြီးတော့ဟိုဘက်ဒီဘက်ပခုံးနှစ်ဘက်ရမှာအဲပခုံးနှစ်ဘက်ပေါ်မှာပြင်များတမ်းပြီးတော့မှရိုးရိုးဖလိတ်ထားခေါင်းရင်ထားနဲ့မရောက်ထက်သီးကနောက်နဲ့ဇပင်ကိုတပင်ချင်းတပင်ချင်းဆွတ်ဆွတ်လုပ်တာအမြတ်သားလေအပင်မခံနိုင်လေပို့ပြီးတကလားအေးအကျိုးရှိလေလို့အများတို့အခုကတတ်တတ်လွတ်သာရင်ကုသိုလ်ရမယ်လို့ထင်တယ်လို့ပအေးအဲ့ဒီလိုလောက်ထား အဲ့ဒါလေးတွေသတိထားကြသမှာသူ့ဘာသူရိုးရိုးချင်းမြင့်မြင့်ကြမှန်တာပြောဟုတ်တာလို့ပုံမပြက်ပမပြက်မှန်ရလားပြီလားအာတတလို့စားတာနဲ့မိလို့စားတာနဲ့တိတိစွန်းစားတာနဲ့ဆိုတာဘာလို့ကြတာလဲအေးဘာမှအကျွတ်မရတဲ့ဟာတွေနဲ့လောကလူတွေကခြားလက်ဖက်လဲအချိန်တွေကုန်ပညာရှင်တွေတွေ့ရင်လည်းပဲအဲ့ဒါတဲ့မကောင်းတယ်ခိုင်းတာလက်ချုပ်ပြီးထားလိုက်တဲ့အခါကျသူကမြခေါင်းကိုချိန်ဆက် ဒါပေမဲ့လို့ဘဝကိုသူကနစ်ခတ်ပြီလေအေးအဲ့လိုနဲ့ထားကြတော့နောက်အခါကျတော့မှပြန်ပြီးတော့ပေါက်လာတဲ့အခါကျတော့သပင်လေးကအလိတ်လေးအခွေခွေလေးတွေပေါက်ပြီးတော့လာလို့သူ့နာမည်ကုံနလကေတီအဲ့ဒီကြမှာနာမည်ကပေါ်လာသူ့နာမည်ဘယ်သူလဲကုံနလဆိုတာမိမတွေပါနဲ့နှထောင်းကေတီကသပင်ရှိသူတဲ့အဲ့ဒါအခုခေတ်တာတို့အပွင့်နဲ့အပိတ်နဲ့ရှင်းတော့ဖတ်လိုက်တဲ့တောင်းကြီးဆိုတာကြားဘူးလား အဲ့ဒါပဲတပည့်ကြီးတွေကဖတ်လိုက်တယ်လို့လိတ်လာတာကိုပါကိုသာရှိတွေးပြီးတော့အိမ်ပြောမှမျက်နှာပူတယ်ဟုတ်ပါလားပြိတ္တာအေးအဲ့ဒီမှာသပည့်ကောက်ကလေးတွေနဲ့ထွက်လာတော့မှသူ့နာမည်ဘာဖြစ်သွားတယ်မတ်ထကုံနလီဘာတယ်လဲအေးမတ်ကုံနလကေသည်ပါဘာပါလဲ ကုံတလားက2000ကေဒီကသဘေရှိသူဖတ်လိမ့်2000ကြီးကဲသို့သဘေရှိတဲ့ပုဂ္ဂိုလ်တဲ့အဲ့ဒါနဲ့တိဋ္ဌိဒေတာသူအတ္တပညာသင်တော့လောကာယတတို့ဘုရားသောစာနဲ့မဆိုင်နေဘူးလောကာယတလောကရဲ့အတ္တပညာတွေပေါ့အဲ့ဒီအတ္တပညာတွေသင်တော့သူကညံထက်ခဲ့တဲ့ပါရမီရှင်ကလေးမိခဲပြဖုံးလို့သာသူ့ဘဝမှာမလှမပဖြစ် အဲ့လိုနဲ့ဆိုပြီးတော့မှပြိဿတွေတင်တိုင်းတင်တိုင်းအဲ့ဒါသူကထိတ်တန်းကကြီးပြထိတ်တန်းကကြီးပြတော့သူတို့ရဲ့ဘာသာအယူဝါဒဓမ္မမဟုတ်ဂိုင်းကနဆရာတို့မှာတော့ကြဘယ်နှရက်ရှိတော့ဘယ်နှဆင့်တဲ့ဘယ်နှရက်ရှိတော့ဘယ်နှဆင့်တဲ့သူတို့ကရက်နေဟုတ်ပလားအေးအဲ့ဒါလူတွေကိုနှက်စားတာပဲအေးအဲ့လိုဆိုပြီးတော့အဆင့်ဆင့်တက်တော့သူအမြင့်ဆုံးဆင့်ရောက်မြင့်ဆုံးရရောက်ကုဏ္ဏလကေတိတဲ့ဟောဒီသဘေပန်းကိုယူသွား တင်းဒီငါနဲ့ဝါထပြိုင်ရဲတဲ့လူပြိုင်အကယ်၍သင်ကနိုင်အဲ့ဒီယောက်ျားပြပြီမိမပြပြီသင်ကျွန်ပြုတ်ပြီးတော့ခိုင်းပြီးတော့ရှေးပြီးတော့လိုသလိုသုံးမယ်အကယ်၍ယောက်ျားသာဖြစ်မဲ့တွင်ဖြင့်သင်ဒီအဲ့ဒီယောက်ျားရဲ့မယားပြုနေပေတော့ဒါနဲ့ပြည်စိုးစိုးမြို့ရွာရွာရက်ွက်အသေးသေးတပြေပန်းကင်ပြီးတော့လက်လက်လိုက်တယ်ငါနဲ့ပညာရှင်ပြိုင်ရဲတဲ့ဒီတပြေပန်းကိုနှုတ်ပြီးထုတ်ပြီးတော့ ရွာရက်ရောက်ရင်တဲပုံလေးပုံမှုတပေပန်းစိုက်ထားတယ်နောက်ကြတော့မြင်နိုင်သေးတယ်ဟာဒါကုဏလကေတိရှေ့တုန်းကတော့ပရပိုက်မလို့ခေါ်တယ်ပေါ့အေးအဲ့ဒါကုဏလကေတိပရပိုက်မဒါစိုက်ထားတဲ့တပေပန်းပဲဘယ်သူမှမဖြည့်ရဘူးလေပညာမပြည့်ရဘူးပြန်လိုက်တဲ့သူဟာယူနိုင်တာကိုအဲ့လိုအဲ့လိုနဲ့သွားလိုက်တာနည်းနည်းအောင်မြင်မှုမှန်ကလည်းရစ်လာပြီဒါလည်းတို့တရားဓမ္မတွေတတိထားရနော် တစုံတစ်ခုနဲ့အောင်မြင်လာရင်အဲ့ဒီအပေါ်မှာမန်ရစ်တတ်ကြတယ်ရုပ်ရည်နဲ့လှလာပြီးသူများမကြီးလှတတ်ပါကြပဲနည်းနည်းမန်လေးကတက်လာတယ်ပစ္စည်းတွေပေါ်လာပြီးပစ္စည်းတွေဖြစ်လာပြီးယာတုလေးတက်လာပြီးစသည်ဖြင့်ဘာဖြစ်တော့မန်ရစ်တတ်တယ်ဟာကျမ်းမကြီးကောင်းလိုက်တာပါလားမန်ရစ်တတ်တယ်အဲ့ဒီနေရာမှာဒုဒကာရမတွေသစ်ပင်ကမြင့်လေမြင့်တဲ့သစ်ပင်ကနှိမ့်နေနေမနှိမ့်လေတိုက်ရင်သူရင်ဆုံးလှုပ်ရ အဲ့လိုပဲမန်ရစ်တဲ့ပုဂ္ဂိုလ်ကဒဇုံတကုတွင်ဒုက္ခသူ့အရင်ဆုံးရောက်ရတယ်။မန်ရလားပိတာ။ဒါကြောင့်တို့မြတ်စွာဘုရားကမင်္ဂလာသုတ်တာမှာဘယ်နဲ့ဟောတော့မေတ္တာသုတ်တာမှာအနာတိမာနီတဲ့ဟောမမာနာမရှိရဘူးတဲ့။ကာရဝောဇာအဲ့ဒါမမာနာမရှိတာအယုတိပြုပါအသက်သိက္ခာဂုံဝါကြီးမှာပုဂ္ဂိုလ်များကိုလေးစားပါယုတိပါကိုင်းညွတ်ပါ။မန်ရလား။ အေးကာရောဇာနိဝါဒောဇာတဲ့ဟောနိဝါဒနှိမ်ချခြင်းဆိုတာလေဓမ္မမနာကင်းခြင်းပါပဲအဲ့ဒီလိုကာရောဝနိဝါဒမင်္ဂလာအကျင့်တွေကျင့်မဲ့ဆိုရင်တို့ပုဂ္ဂိုလ်ကမဆုတ်ယုတ်ဘူးမပြည့်စည်ဘူးတို့ဘုရားကအာလုံးဖြေတာတဲ့ဤတွေပြည့်ခဲ့ပြီဖြစ်တတ်တဲ့သဘာဝပေါ်မှာဖြေတာတဲ့ဤမှန်လားပြေတာ ဘာပဲဖြစ်ဖြစ်ဘလောက်ပဲချောချောလှလှနောက်ဆုံးကြတော့တေရတာကြီးပဲမဟုတ်လားအိုရတာပဲမဟုတ်လားအေးမအိုစီလို့တောင်းစုစုံဆိုတိုင်းမရအိုကြရခန္ဓာဒုက္ခတွေမနာစီလို့တောင်းစုဆိုလိဆိုတိုင်းမရနာကြရခန္ဓာဒုက္ခတွေမသိစေလို့တောင်းစုဆိုလိဆိုတိုင်းမရသိကြရခန္ဓာဒုက္ခတွေ ဘလောက်ပဲပြည့်စည်ရှိရှိလာလာချောချောပညာတိတတ်တာကိုင်းတိပိတကဇာတော်ကြီးသုံးပါးတို့ထည့်တယ်မင်းကွန်ဇာတော်ကြီးရဲ့ဘကုတ်ကိုဇာတော်ကြီးရဲ့ပြည်ဇာတော်ကြီးတွေကွယ်လွန်သွားကြပြီဗျာအကုန်လုံးရှိတဲ့ပညာတွေပါပါပြီထားခဲ့ရတာပဲမဟုတ်လားဒါကြောင့်ရှင်ပညာရှိများကထားသမျှမသေးခင်စားသမျှမရှင်လူနိုင်မထာဝစဉ်တဲ့ဗျာဟော စားသမျှမောက်ထားသမျှမသေးခင်စားသမျှမရှင်လူနိုင်မှထာဝခြင်းအေးအဲ့ဒါဒီဒုဒကာရမတွေတတိတာတဏိကလူကုံသုံးကုံပျက်စီးကုံအကုန်သုံးမျိုးစာဂိဏပရိဘောဂိဏဗျာတနိဏတယောခယာစာဂိဏပေကကျွံကြလူထမ်းခြင်းဖြင့်လည်းကုန်တယ် ပရိဘောဂိနာကိုကိုယ်တိုင်စားတော့သုံးဆောင်ဖြစ်ဖြစ်လဲကုန်တယ်ဗျာဒနိနာမိပိရိပိလိပိမိမိစသည်ကျော်လဲကုန်တယ်အကုန်ဘာနှမျိုးဘာတွေပါလိလူကုန်သုံးကုန်ပျက်စီးကုန်ပြောကြည့်ရအေးအဲ့ဒါဇာလန်းကတော့ခပ်ပါးပါရဲ့ပိဋကဒီထဲမှာကိုခံစားချက်တဏိဒသနာ မိမိကိုယ်တိုင်လောက်ယူနိုင်တာလေးတွေထုတ်ထုတ်ယူနိုင်ပါအဲ့တော့အကုန်ဝန္ဒမြုပ် တေတံပရမခယောဝဗုဒ္ဓေတေတံတို့သုံးမျိုးသောဂုဏ်ကြီးတို့တွင်ပရမခယောဝလှူလိုတန်းလိုစွန့်ကြလိုဂုဏ်ကြီးကိုသဗ္ဗဗုဒ္ဓေဟိခသေဥသောခသေဥသော အလုံးစုံသောဘုရားရှင်တွေကဝဏိတံကောင်းမပေစွာ ကောင်းမေစွာလို့ချီးမွမ်းနှုတ်ဖော်ချီးကျူးတော်မူကြလေကုန်တည်း အကုန်ဘဏ္ဍမျိုးလူလို့ကုံနာရဲ့သုံးလို့ကုံနာရဲ့ပျက်ရှိလို့ကုံနာရဲ့ဘယ်အကုန်အမြတ်ဆုံးလဲအေးလူရာဟာပြိဋ္ဌာအများသဘောအရဒီပစ္စည်းအခုခဏရော့သွားတာတော့ဟုတ်တယ်နှုတ်လက္ခဏာဒါပေမဲ့သူကအပေါင်းလက္ခဏာပြန်ပြီးတယ်နောက်ကြတော့ဒါနဲ့သွားရော့ပဲအားရလား အဲ့တော့ကုသိုလ်နဲ့အကုသိုလ်ဘုန်းကြီးတို့အလင်းသိခွင့်သွန်းတယ်လို့ပြောခဲ့ပြီအကုသိုလ်ဆိုတာကိုကတာဝန်ယူရဥပါနဲ့ရှင်ရသောအကျိုးကိုပေးကုသိုလ်ဆိုတာသူကကိုယ့်ကိုတာဝန်ယူသွားတယ်ချမ်းသာသောအပြစ်မရှိသောအကျိုးပေးတယ်မှန်ရလားအေးအဲ့ဒါလေးလည်းအထုသတိထားရတယ်ဒါကြောင့်နောက်တနည်းပြောလို့တာကအကုသိုလ်ဆိုတာကဇဘာပင်နဲ့တူတယ် အကုသိုလ်ဆိုတာအေးစဘာမင်းလေးစိုက်လိုက်ရင်2လ3လနဲ့အတိစားရတယ်ဗျာမှန်ရလားဗိဒမြန်တယ်အဲကုသိုလ်ကြတော့အုံးမင်ထမ်းမင်နဲ့တူတယ်ကုသိုလ်ကအုံးမင်ထမ်းမင်ကနှစ်နှစ်သုံးနှစ်နဲ့သိရလားအဲ၄၅၀နှစ်ကြာမှသိတယ်ဟုတ်ပြီစဘာမင်သိလိုက်တဲ့အသီးကဒီအပင်ကစဘာဒီတသီးပဲစားရတယ် နောက်ထပ်ဒီစဘာပင်ကထပ်သေးသေးလားအဲ့ဒါပဲအေးဟောအုံးမင်းထမ်းမင်းကြတော့ကသိပြီဆိုမှတော့သားရှင်မီဆက်တဲ့အောင်သာတို့တော့စောင့်တော့စောင့်ရတယ်စိတ်ရှိရအဲဒါကြောင့်တို့လူတွေကအခုစိတ်မရှိနိုင်တော့လတ်တလောဆိုပြီးတော့အခုရေတွင်တူအခုရေကြီးတောက်ကျင်တော့ဤမျိုးစုံနဲ့ဘေးတွေနတ်တဲ့တိုင်းရဲ့ရေရသိတိတင်ဆိုတော့ဟောနောက်ဆုံးပါသွားတာပဲနားရှင်မလား သောလူကောင်တောင်းကောင်ပျက်စီးကောင်အကုန်သုံးမျိုးသာလူကုန်သုံးကုန်ပျက်စီးကုန်အကုန်သုံးမျိုးသာဆိုလိုက် လူလုတ်ကုန်ရမြတ်ဗုဒ္ဓနှုတ်ဟာချီကျူးတာလူလုတ်ကုန်ရမြတ်ဗုဒ္ဓနှုတ်ဟာချီကျူးတာ အေးအများအပြည့်တော့မိမိရဲ့ရှိသမျှရွှေငွေပစ္စည်းလှူလိုက်ရင်အနုလက္ခဏာပြဒါပေမဲ့လို့နေ့စဉ်ဆိုပြီးတော့တို့ရေတွင်းတဲ့ကရေတွေခတ်မသုံးဘူးလားကုန်သလားပြီလေးမျက်နာကနေပြီးတော့ရေအသစ်တွေထဝင်တယ်လို့လှူတဲ့လူကကုန်တာမဟုတ်ဘူးရလှူတဲ့လူကဘာလဲရတာ ဒါကြောင့်လည်းဘုရားလောက်သူတော်ကောင်းကြီးများလှူဖို့လက်မတွန့်ကြဘူးရှိတယ်များအကုန်လုံးပြစ်ခတ်လှူတော်မူကြတာဘုရားကပြောတယ်ဒါနသဘောလောက်မြင်ငါလောက်သိရင်မင်းတို့မလှူပဲဘယ်တော့မှထမင်းပွဲမသိမ့်ဘူးတဲ့ဘုရားလည်းကြပြဆံပါလေဒါနအကျိုးသာငါလောက်သိရင်မင်းတို့မလှူပဲထမင်းပွဲမသိမ့်ဘူးတဲ့ပရိသတ်ကြီးအေးအဲ့ဒါဒါနဟာအဲ့လောက်အရေးကြီးတာမှန်ရလား ကိုင်းတော်ပြီစမ်းပြီလို့ပြောရနေပြီးတော့တော့ကြကြတော့အချိန်လွန်သွားမှလည်းစိုးရသေးတယ်သူဘူးသလောက်ရှားရှည်တဲ့ကိုတော့လားအဲ့တော့တဲ့ပြိဿရေအခုဘာပြောနေတာလဲကုသိုလ်အကုသိုလ်သဘောအကုသိုလ်ကလတ္တလောစာယဟလား အေးကုသိုလ်ကြတော့ဖြာမစားရဒါပေမဲ့သူကတော့အာတိမြေတက်တဲ့အောင်သွားရောပဲအဲဒါကြောင့်တို့မှာအခုလက်တလော့အကျိုးပေးတာအကုသိုလ်အကုသိုလ်ကစိတ်သောတဏ္ဍာနဲ့ပြုခဲ့ကြတော့အကုသိုလ်ကျိုးပေးတယ်ကုသိုလ်ကြတော့တုံနေတုံနေပြော့ဤပြော့ဤနဲ့လုပ်နေကြတာအဲ့ထဲနိုင်လိုက်လို့ရှင်ငကူကပေါ့လေအဲချက်စီမံတို့ကြီးပါသေးတယ်ပြန်ချက်ပဲငါးပြားစီမရရကုတ်တယ် အခုလည်းဒီတိုင်းပဲလူမဲ့နားမဲ့ဆိုရင်အဲ့ဒါထောင်တန်းကြီးတော့ကြီးပါတယ်ဆိုဘေးဘဲဘဲဘဲဘဲပဲကြက်တံကိုဆွဲနှုတ်တာအဲ့ဒါပဲပြောတော့လေချမ်းသာခြင်းလိုက်တာအဲ့ဒါမျိုးတွေကများနေတယ်။ကိုင်းတော်ပြီပြိတ္တာကြီးဒါကကုသိုလ်ဈာညပြောတာအဲ့တော့ခொနကဘယ်သူပါလဲကုဏ္ဏလကေတိဒါလည်းဗျာ အေးပြီသို့သောမြို့ဖြာဖြာရွာအသီးသီးလှဲ့လှယ်ပြီးတော့ပြိုင်ဖက်ရှာလိုက်တာအောင်မြင်မှုမင်္ဂလေးနဲ့ဆိုတော့ပေါ့လေတဲ့တပွဲကနှစ်ပွဲနှစ်ပွဲကသုံးပွဲအောင်မြင်မှုမင်္ဂလေးနဲ့ဆိုတော့ခြေပြားလွတ်အောက်ခြေလွတ်လာပြီအေးအောက်ခြေလွတ်လိုက်ဘယ်သူမှလူမထင်ဘူးငါလောက်တတ်တယ်လူလောကစပူမရှိအောင်မလားနဲ့ ဒါလည်းခုနပြောတယ်ငါလောက်ပစ္စည်းရှိတဲ့လူငါလူရုပ်ချောတဲ့လူငါလူပညာတတ်တဲ့လူသဘူရှိအောင်မလားတဲ့ပြောနေရတာဟောဒီထဲမှာဘုန်းကြီးအလှဆုံးမယုံရင်အမေကိုခေါ်ပြကြည့်ဘယ်သူလှဆုံးတော့ဘုန်းကြီးလှဆုံးကျောင်းမေရတော့ကျောင်းလှဆုံးပြောမှာမခင်ဗျားတို့ဘာလှတယ်ပြောနေမှာတော့အေးအဲ့ဒါပဲဒါကြောင့်ယုတ်လှစိတ်လှနဝနသွဲ ပညာရှင်ညရင်လှအောင်ွယ်ယုံလာပြင်းကရောက်ရအပဲစိတ်လပြင်းမှနိဗ္ဗာန်ရောက်မယ်တရိထာစင်စာခတ်လွယ်လွယ်ယုံလာပြင်းပဲရမယ် အပယ်ရောက်မယ်စိတ်လပြင်းမှာဒါဖြင့်ဒုဒကရမတို့တရား အမထုတ်ခင်ကဘာအလှပြင်းခဲ့ကြဟိုတရားအထုတ်တဲ့ရက်နဲ့အမထုတ်တဲ့ရက်ဘယ်ဟာကများဒါဖြင့်သိကြပါတယ်နော်တဲ့ဦးတဲ့မသိကြတော့ဘူးလားအဲအဲ့ဒါကြောင့်ဘုန်းကြီးကအခုပါတယ်ကိုနဲ့ကောထုတ်ရတာလာခဲ့ ဘယ်လူဖယားမခံကြအောင်တစ်မျိုးငေါက်ခံငါငါတစ်တွဲချော့ကမောကလေးနဲ့တစ်မျိုးပေါ့လေမှန်ရလားအေးအမျိုးစုံလဲဆိုတာတို့လူတွေဘယ်တွေကဆဲပေးတာတဲဦးတွေကဆဲပေးနေတာရုပ်ကိုယ်သာပြင်နာမပြင်ရုပ်သင်မလနာမလလေးဝအပယ်လားလိမ့်ွယ်လေးဝ ဟောပြင်ဘက်ကတော့တခါလဲမုံချဲတထိုင်တာအတွင်းကစိတ်နဲ့မပြင်းရထိုပုဂ္ဂိုလ်ပဲသွားမှာသို့စိတ်ကိုယ်သာပြင်းရုပ်မပြင်းရုပ်သွင်းလဲလားစိတ်လဲလားဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်ခုယောဂီတွေဘာလှပြီကြအဲအာယုထွားအလူရှင်တွေနေသွားအလူရှင် ယောဂီလူရှင်တွေယောဂီသာလူရှင်တွေဓမ္မပူဇာလူရှင်တွေအေးစိတ်လာပြည့်နေကြရင်ဘယ်ရောက်ပဲอืมမြောက်ပြောနေတာမဟုတ်ပါဘူးတကယ်ဖြစ်သဘောလေးပြောတာပါမှန်ရလားမြောက်တယ်၆တယ်ဆိုတာဘယ်လိုအပြန်ခေါ်ပါသလဲလို့ဖုံးဖရာကိုမေးသမမေးသမယောဂီတို့ရာ ရိုးရိုးရင်ရင်ကလေးပြောတာပါမှန်ရလားဒါကြောင့်ယုတ်ကိုယ်သာပြင်နာမပြင်ယုတ်သွင်းမလှနာမလှလေးဝအပယ်လားလိမ့်ွယ်ကောင်းပြီခြိုက်တဲ့လောက်အလှပတွေနဲ့ပြင်ခဲ့ပါအဲ့ဒီလိုဘုန်းကြီးကမရှင်ကလေးတမသားလောက်နဲ့မျက်နာကိုဖက်ကနေပေါက်လိုက် လှသေးလားကဲဘာဆိုးသွားလဲ sorry sorry စိတ်ဆိုးသွားလို့ဘာဆိုးသွားလို့တော့ဟောစိတ်ဆိုးသွားတော့ယုတ်ကြီးရတဲ့တခါတည်းပဲနှုတ်ခွန်းကြီးပွန့်လန်းပွန့်လန်းနဲ့အမလီကြီးပတ်ကုန်မှပြီဘာတော့ညာတော့သွားပြီဗျကဲဘယ်လှတော့လို့လို့မှန်ရလားအေးဒါတပည့်သားတကြသားလောက်တင်ပေါ့ရင်တော့ကောက်သားရံကငောင်းရဟုတ်လား ဒါကြောင့်ယုတ်ကိုယ်သာပြင်နာမပြင်ယုတ်သွမန်လနာမလလေးဝအပဲလာလိမ့်ွယ်နာငူသာပြင်ယုတ်မပြင်ယုတ်သွင်းလဲလနာလဲလဒုက္ခနိဗ္ဗာန်တိုင်လိမ့်မယ်ရှင်းတော့ကရှင်နုရုဒ္ဓ ယညမရောဤအယိရေဆိုလက်ချေတူတဲ့လက်ပရိုဒီနုနာယောဂဖြစ်တယ်။မောင်ကြီးဖြစ်သောရှင်တို့ရငါနမခန္ဓာကိုယ်ရုပ်လှမမြင်နဲ့မင်းနာအလှမြင်အောင်မင်းကိုယ်ပိုင်လက်ဝလက်စားတွေရောက်နှစ်ပေါင်းလိုက်တော့ကြောင်းနေဆောက်အဲ့ဒါနေတဲ့တမြက်လက်ွယ်ခင်းွယ်တောက်ရီဥတဲမောင်ကြီးကတန်ဃာတော်တွေကိုပန်ကြားပြီးတော့ငါနမကြောင်းမှာဆွန့်စားစေမယ်အဲ့တော့တန်ဃာတော်တွေကဘာနဲ့စားလဲ အဲ့က9ရက်ရှိပြီအမှတ်နဲ့မသားလို့ငါပြောလိုက်ရဗျာအခုဒီမေ့တော့ရှိသေးတယ်တန်ဃာတော်တွေကဗာတဲ့သားတော့အဲအမတ်နဲ့သားကအဲ့ဒီစားတဲ့ပုံကိုယ်တွေရဲ့ဝေယဝိဇ္ဇဓမြတ်နဲ့နေရာကင်းတောင်းရင်ဦးတက်ပြီးတယ်တဲ့ရောဟိနီလေးရဲ့ခန္ဓာကိုယ်ဟာအပေါ်ထက်လက်ချမ်းခင်းရောသူယောဂါတွေညှို့ချောက်သွားပြီဘုန်းကြီးတို့လည်းပျောက်တော့မယ်ခေါင်းလေးတစ်ခုသာပဲကြံတော့တယ်ဟုတ်မလား အေးအဲ့ဒီကနေပြီးတော့နောက်ဆုံးကြောင်းပြီးကြောင်းရည်သေးချတော့ဟဲ့လောဟိဒီဘုရားနဲ့လည်းပဲမောင်နှမဝမ်းွဲတော်တယ်ရှင်တို့တို့တို့ဘုရားတို့ဟလားဒါတွေကညီကိုဝမ်းွဲတွေကိုဒီဝရတ်တို့ဘုန်းကြီးကိုဝမ်းွဲတွေအဲ့တော့ဟဲ့ရောဟိဒီနင်းသူများ မကောင်းကြံခဲ့လို့ဖြစ်တာအဲ့ဒါကြောင့်နဲ့ကာကြည်ဒီမာလိတရားသူကဘရင်မိဖုရားဖြစ်ကာကြည်ဒီမာလိကိုဘရင်ကအချစ်ဖို့တော့မိမဆိုတာဥတိုရဲ့အမျိုးကို အဲ့ဒါနဲ့ကာယပင်မာလေးကိုတကားတဲ့ပဲချစ်ချင်အားဆောင်ပြီးတော့ဝိငရသည်နေနဲ့ခန္ဓာကိုယ်ဖြူအိပ်ရဖြူတာတော့ဟာကာယပင်မာလေးကုတ်လိုက်ရတာအဖူးပိတ်နေထွက်လာတယ်အေးအဲ့ဒါကြောင့်မင်းဝတ်လိုက်တာနောက်ဒါမျိုးမလုပ်နဲ့တင်မဗျာဓမိတော့ဘဝနာပါပြီဗျာ gain ပြီးခဲ့တဲ့အတိတ်ကောင်းကောင်းသုသုပြည့်ပြည့်လို့မရဘူးပစ္စုပန်ပေါက်ကိုမှတ်ပြီတော့ အဲ့ဒါဘုရားကတရားပြလိုက်တော့သူပိစုပန်ပောက်ကပုဂ္ဂရှိမှတဲ့တဝိပဒနာညာကျင်မဲ့ညာဖုံးညာအစဉ်ဟောသောတာပန်မလေးဖြစ်သွားတယ်ဗျာဘာဖြစ်သွားလို့အေးသောတာပန်မလေးလည်းဖြစ်ရောတကားတယ်ခொနကနုနာယောဂလည်းပြောက်မိမွေးတယ်ဖာမွေးတယ်ဖြစ်ပြောပြောကြီးတတန်းလျောသွားနေသေးတော့နတ်ပြည်မှာနတ်သားလေးယောက်ရဲ့အလဲဘဝမှာသွားဖြစ်တယ်ရောဟိနီဆိုတဲ့အမည်နဲ့နတ်သမီးလေးဖြစ်တယ် ချောလက်ချောလှလဲလားအချောပေါ်အလှအချောပေါ်မှာအလှကုန်ရှင်းသောတာပန်ဆိုတဲ့ပန်းလေးတစ်ကွင်းကပန်ထားတော့ပါဟာအရှိပဲနာသာနောက်ပဲနာသာတောင်ပဲနာသာမြောက်ပဲနာသာအကုန်လုံးသူရတဲ့နဲ့ငါရတဲ့နဲ့ပြဿနာဖြစ်ပြီးနာဝတဥက္ကဋရေးကြည်ရောက်ရောဗျာဘယ်ရောက်တော့ဟုတ်တယ်လေနတ်တွေကိုညင်ဝုတ်ပြီးပြအောင်လုပ်တာတရားမင်း အဲ့ဒီကသညာမင်းကနေပြီးတော့ဗရမရုပ်ရုပ်ချင်းကြည့်တော့အပြောသာလွဲအတူတူပဲနောက်အသိခံစားချက်ချင်းပြောပြတော့လေအပြောသာလွဲတယ်အတူတူပဲအဲ့ဒီအခါကျတော့မှဥက္ကဋ္ဌရေးရလေအေးအေးအေးမင်းတို့ပြောတဲ့အထက်မှာရောဟိနီနတ်သမီးမရရင်သေမယ်လို့တယောက်မှမပါဘူးကွာငါဥက္ကဋ္ဌရေးရတော့ရောဟိနီမရရင်သေရပါလိမ့်မယ်ဟာယော ယူတော်မူပါဥက္ကဋ္ဌကြီးခင်ဗျာဆိုအမလေးကြည်သာလူပြေကနုနာသမာလေးဟာရိုးရိုးနောကရမဖြစ်ရပဲသကြောကထာဖြစ်သွားတယ်ဗျာဘာဖြစ်သွားတော့အေးဒါကြောင့်လူပြေကမသွန်တဲ့အပြူကြီးတွေနန္ဒာသာတရားအထုတ်သကြောကထာဖြစ်နိုင်သေးတယ်မုထုမတွေလည်းပဲဘဝအာမကြမနာစိတ်ဓာတ်မကြနဲ့သကြောကထာဖြစ်နိုင်သေးတယ်မှန်ရဲ့လား ကိုင်ကိုင်ကိုင်အဲ့ဒါကြီးနာအလှပြင်လိုက်လို့ဗျာရှင်းမလားကိုင်တော်ပြီပြိတ္တကြီးဒါကြောင့်တဲ့အခုခုံတလားကိအလှမှန်ဝင်ပညာဂုံဝင်လူဘဝတုန်းကလည်းအလှမှန်ဝင်လို့သကိုးနဲ့အညွန့်ချိုးခံရအောင်လည်းပညာမှန်ဝင်ပြီးတော့နေရာတကာရောက်တဲ့တိုင်းခုံတလားကေသေးတဲ့ဟေး ပညာပြရဲ့ဒီတပေကချိုးဆိုတော့ရှင်သာရိပုတ္တရာကြီးနဲ့တွေ့ရှင်သာရိပုတ္တရာဟက်ကလေးတွေအဲ့ဒီတပေကချိုးတာချိုးရဘူးဗျပရမိုက်မတယောက်ကရှင်မယာတိတ်ပြီးတော့သူကပညာတတ်တာသူလည်းငါပြိုင်မမဲ့ချိုးလိုက်ပါဆိုတော့မှကုဏ္ဏလဂတိတပတ်လဲဩငါ့ကိုစိန်ခေါ်တဲ့လူရှိနေပြီဆိုပြီးတော့အကုန်လုံးမင်းမျိုးတရင်မျိုးပုံနာမျိုးတကြွယ်မျိုးအကုန်လုံးသူ့ရဲ့ပညာကုန်ပြကျင်တယ်ဆိုပြီးတော့အဲ့ဒါမေး အဲ့တော့ခိုင်းဘသူမေးမယ်လေတဲ့အဲ့တော့ပရပိုင်းမှာကုဏ္ဏလကိတိကကျွန်တော်ယင်မေးမယ်မေးမေးတိုင်းမေးတိုင်းရှင်သာရိပုတ္တရာငါပြောပြီဒါနဲ့ပိုင်းတယ်လို့တိကနဲ့တိကနဲ့ပြတယ်ခိုင်းကုန်ပြီလားမင်္ဂလိကုံပါအေးငါမေးမယ်အဲ့တော့ဧကောတစ်ဆိုတာဘာလဲသိတော့နှစ်3 4 5 6 10ဒီမေးတာတစ်လုံးမှဖြေနိုင်တော့အဲ့ဒီကြမှာအရှုံးပေးတာ အရှုံးပေးရတဲ့အခါကျတော့မှရှင်မြတ်တယဟန်ပြုလိုပါတယ်။ကောင်းပြီဆိုပြီးတော့ရှင်သာရိပုတ္တရာကယဟန်ပြုပြီးဝိပဿနာတရားအတုခိုင်းတော့ဟောကုဏ္ဏဂေတိယဟန်နာမဖြစ်သွားတယ်ဗျာ။ကုဏ္ဏဂေတိဘာဖြစ်တယ်။အဲ့ဒီတော့သံဃာတော်များဆိုတာဝါကျွရင်ဘိက္ခုဘိက္ခုနိခရီးလဲရတဏှာတထာနာတဲ့စွဲနေရင်အာဒီနေရာကဒီတက္ကရာမကဘယ်ချိန်မှလောက်တတ်တယ်အစွမ်းရှိမှဆိုလို့အဲ့အငြိမ့်မရဘူး အဲ့တော့ခရီးလဲလေတဲ့ကမျိုးတမျိုးရွာတူရရောက်တော့သမိုင်းကနောက်ကကပ်ပါလာတယ်။ဘာပါလာတော့အေးသမိုင်းကပတ်ပါလာတယ်အမေဒီဘိက္ခုနီမလေးတခုလင်လွတ်ခဲ့တာတဲ့တော့အမေကြီးကအဲ့ဒါလောက်နေတယ်သူကိုယ်တိုင်တတ်တယ်ဆိုညီးချတာတတ်ပြီးတော့အေးအဲ့ဒါဘဝခြေရဖြောက်လိုက်တာအခုရဟနာမှာဖြစ်တာတဲ့တော့အဲ့တော့မှစိတ်ဝင်စားတဲ့လူကလည်းစိတ်ဝင်စားပေါ့လေသွားပြောတာမဟုတ် ဒီမှာနော်တဲ့သူတို့ကြတော့ထေရီမကိုခေါ်တယ်ယဟမကိုဘယ်နဲ့ခေါ်တော့ဟိုထေရီမလေးတဲ့ဟိုစတ်စုတယ်တော့မထင်နဲ့တဲ့ကြည်မတော့စတ်စုနေတာအဲ့ဒါကိုစတ်စုတယ်တော့မထင်နဲ့နော်တဲ့ဟိုထေရီမလေးကတထေသမီးဆိုဟုတ်ပါဘွားတော့တီတီကြီးကြီးပဲဟိုအားတော့နာပါတယ်နော်စတ်စုတယ်တော့မထင်ပါနဲ့ထေရီမလေးကတခုလင်လုပ်ခဲ့တယ်ဆိုဟုတ်ပါတယ်တီတီကြီးကြီးပဲညာနာဖြစ်နေပြီလေ ဟိုစတ်စုတယ်တော့မတင်ပါနဲ့နော်တဲ့အဲ့ဒီဟိုတခိုးကြီးကိုထီထီမာလေးတတ်ခဲ့တာဆိုဟုတ်တယ်သူရေးရေးရင်ပဲမှန်တာကိုကောင်းကောင်းမကောင်းကောင်းအမှန်တိုင်းပြောတာအေးအဲ့လိုပြောပြီးတော့မှလို့တော့ဒါဖြစ်ရင်တဲ့စတ်စုတယ်လို့တော့မတင်ပါနဲ့နော်တဲ့အဲ့ဒီတခိုးကြီးကိုမမုံဘူးလားမုံဘူးမမုံရင်လွမ်းသလားဟင်မလွမ်းဘူးကဲ မုန်းရင်လည်းမုန်းလိုက်ပေါ့မမုန်းရင်လည်းလွမ်းလိုက်ပေါ့အခုလွမ်းသလားလွမ်းမှုဒါဖြင့်ထီထီမလေးမိသလားမိဘူးတဲ့ဟာအကုန်လုံးပြဿနာဖြစ်ကုန်ရောအဲ့ဒီကြတော့မှဘာကြောင့်လဲဆိုတော့အဖြေလေးပေါ်လာတဲ့ဆိုမမုံမလွမ်းမမေ့ဘူးတရားရထာသူကျေစု သူနဲ့သာပင်မတွေ့လင်ရပင်တရားရအမထင်ရှင်ရဲ့လေလေတံဝေယသူကတရားပြရွှေဘုံမောမဆန်လေယာမနာဘဝရှိပေမှာ ဘဝမနာကတံဝေခမယတရားသာတရားရတာသူကျေစုမမုံမလွန်မမေ့ဘူးမုံသလားယဟနာဆိုတာရှင်မုံမရှိဘူးလွမ်းသလားအလွမ်းတော့မရှိတော့ဘူးမေ့သလားမမေ့ဘူး ဗျပဟေတိတော့ဆန္ဒမဲဒါကြောင့်မမဟုတ်ဘူးမလွမ်းမမေ့ဘူးတရားအရတာသူကျေစုသူနဲ့သာပင်မတွေ့လင်ရပင်တရားအရအမထင်ရှင်ရဲ့လေလေတံဝေရ သူခတရားပြရွှေဘုံမမဆံလေးရာမနာဘဝရှိပေမှာဘဝမနာကတံဝေကမယတရားသာတရားရတာသူကျေစုတရားရ မမုံမလွန်မမေ့ဘူးတရားအရသာသူကျေစုမမုံမလွန်မမေ့ဘူးတရားအရသာသူကျေစုမမုံမလွန်မမေ့ဘူးကဲသသိမ့်မတူတဲ့ တူမနယဟောမာယာမိမာယာကြတော့အခုအထိမာလွမ်းမှုလွမ်းမှုမာလွမ်းမှုလွမ်းမှုမျောနေတော့ရှိသေးတယ်ဟုတ်ပလားဟောကုံနလကိတိကြတော့လွမ်းသလားမုံသလားမေ့သလားအဲ့ဒါပဲဗျာဒါကြောင့်ဇတ်သိမ့်မတူတဲ့သုမနဥဆိုတဲ့ဇာလဤတွင်နေဋ္ဌိတာ အဲ့တော့ဒုပရိသတစ်ဖြစ်ခြင်းလားနှစ်ဖြစ်ခြင်းလားဘယ်လိုဆိုဆိုင်ရင်ကောင်းအိမ်သွားကြတာသမတ်ရမှာလေဟုတ်တယ်မဟုတ်လားဟောလောက်ဘူးဗျာကိုင်းတော်ပြီပြိဿဣတာပဲနှစ်နာရီလည်းပြည့်သွားပါပြီနောက်ကလူငယ်များလည်းပဲအဲ့ဒါစိတ်ဝင်စားအောင်မြတ်စွာဘုရားဟောတဲ့ဟလားဇတ်တော်တွေကိုဘုန်းကြီးတို့က ခေအမြင်ခေအတွေးလေးနဲ့ဆိုပြီးတော့ခဏသွေးပေါက်အပေါ်ကတရားနဲ့ဘလောက်ဆိုလာပဲနော်200ကျော်တဲ့အောက်က130တဲ့တာအဲ့ဒါပဲတွေးရရကြံရရဘယ်လိုပြောဘယ်လိုသုံးဘယ်လိုများရေးရပါဆိုပြီးတော့ဟုတ်လားဂိုင်းတစ်ခေါက်ကလေးတိတ်ဝေတော့ပြည့်သွားပြီနော် မမုံမလွမ်းမမေ့ဘူးတရားရတာသူကျေစုတရားရတာသူကျေ သူနဲ့သာပင်မတွေ့လင်ရပင်တရားရအမထင်တရဲ့လေးလေးတန်ဝေပြဒုက္ခတရားပြရွှေဘုံမောမာဆံလေးရာအကဲ၍ကုဏ္ဏကေတိဟာသူ့ရဲ့မြနန်းဘုံမာသာနေရင်တရားရရင်မရပါ ကိုစောရနဲ့တွေ့ခဲ့တဲ့ဖြင့်ဘဝနာသွားပြီဘဝနာသွားလို့တန်ဝင်ကရလို့ဘာဖြစ်တော့သို့ရွှေဘုံမောမာစံလေးရမနာဘဝရှိပေမှာဘဝမနာကတံဝေခမယတရားသာမမုံမလွန်မမေ့ဘူး တရားရတာသူကျေစုကဲဓမ္မဂရိကလှုပ်ရှားတာမသက်သာပါဘူးပေးသားသားဒီသမီးဒီလည်းကျူးရသည်နောက်ထပ်လည်းဆိုပြီးတော့ဟုတ်လားဇာလံဝတ္ထုတွေကလည်းပဲထုတ်ရသည်တဏှာတစ်ခုကြည့်ရတာမခက်ဘူးနှစ်ခုကြီးပေါင်းကြည့်ရဟိုဟာကြည့်ရဒီဟာကြည့်ရကြတော့စပြတယ်ပြည်ထောင်ပြောက်တယ်သွေးပေါင်းတွေတက်ကုန်တာအခုတော့ကြပါပါပြီမှန်ရလား ကိုင်းဒါဖြင့်နမနစ်ဖြစ်ကြည်ရင်နမနစ်ကတရားဓမ္မရှင်သာရိပုတ္တရာဓမ္မရှုမှပွားများအတုလို့ဝိပဿနာဉာဏ်မဉာဏ်ဘုံဉာဏ်ဖြင့်နိဗ္ဗာန်ဝင်ရလို့ကိုင်းအဲ့ဒီရဲ့ခြေစင်းလန်းစလေးကိုပန်းစာပြီးတော့မှခံစားကြည့်ရအောင်ဒီမလင်ခွေကထိုင်နေပါဖြောင်းစွာခါကိုထား မလုံအိန္ဒရေငြိမ်ငြိမ်နေစိတ်တွေမလွင်ပါမျက်စိမိတ်ပါကောင်းတယ်ပါဝမ်းမာစိတ်ကိုချဖောင်းနာပိန်နာစိတ်ဆိုင်တာမပါယောဂီများလက်ဥဖြစ်မျက်စိမိတ်ကောင်းနေတဲ့နေ့ခါလီစမ်းသပ်ထားအဲ့ဒါ ရင်ဝင်ရမှာဘယ်လိုဝါပေါ်ညာလိုဝါဖြန့်တင်လက်မထချင်းထိထားလိုကထားဓမ္မမဟုတ်ရင် သိပ္ပံနိယဘယ်သူကိုပဲလဲမောက်ရဲ့တင်ညာသူကိုညာလဲမောက်ရဲ့ငယ်ကုတ်လာသကလေးဆန်းမန်ပိုက်ကလေးစိတ်တိုင်းလေစုလိုက်တဲ့အခါဖောင်းကိုက်ကလေးမှာဖောင်းတယ်ပတ်တယ်လို့ပြောတာပေါ့မပဲစိတ်မပြတ်မှတ်လျက်ရှိလစ်လျူလေတဲ့ ဝမ်းသာစရာလည်းမရှိဘူးစိတ်ပြည့်စရာလည်းမရှိဘူးဖောင်းနာလျာကြီးစိတ်နဲ့ပေါ့ဟောသူ့အတူအေးပြီးတော့တည်ငြိမ်ချမ်းမြနေပါတယ်မှတ်နိုင်လေးလေးပို့၍ကောင်းနေပါအခုအညာညာလာတရားရတာခံစားကြတဲ့ပုံကိုယ်တွေကအော်သူ9မိနစ်မှတ်ထားလေးတောင်မှ ဒီနေ့တဲ့ဒီနေ့တမာတိလေးရှိတဲ့ရှိလာတော့မှတ်လို့ကောင်းလာပြီမှတ်ရတဲ့အခါမှတ်လေးတွေကောင်းရင်စိတ်ချမ်းသာလိုက်တာကိုယ်လည်းချမ်းသာလိုက်တာအဲ့တော့တရားဝင်ရတဲ့ပုံကိုယ်တွေဆိုရင်အချိန်ရှိသမျှဒီလိုမပြင်းမရသူတို့မှတ်နိုင်ရပြီတကောလို့ဒီများမှတ်တာလဲဝမ်းမြောက်ဂုဏ်ယူပြီးတော့သာဓုဖို့ကိုမကုသိုလ်ရကိုယ်လည်းကိုယ်တည်းကိုယ်ကြအထုပ်ဝင်ရတာဟာ တို့တကာကမရီအတွက်အဲ့ဒါလက်တိုက်ပြီးတော့ကံကောင်းတာပဲလို့နောက်၃ရက်မြတ်ရမှာသေးတယ်အဲ့ဒါလည်းပဲလာရောက်ပြီးတော့နာယူမှတ်သားပွားရပါနေအောင်တောင်းပြီဆိုတာလို့ရှိမှပါများလာတော့ဝိပဿနာအင်အားတွေဆိုတာတဖြည်းဖြည်းပြည့်လာနိုင်ပါတယ်လို့ gain အလုံးစုပေါင်း၍ဆုတောင်းရေချက်ချအမြပေးဝေကြရအောင်ရှင်ဖယားရှင်ဖယား တိတော်မြတ်သည်သူမဲအောင်ဒေါခင်မြတ်ဆုသာဝေလဲအောင်သမိသောယုနန္ဒာအောင်ဗမာကပစ္စည်းရောင်းဝရေမိသားစုတို့နှင့်စိတ်တို့ကိုမြညီညွတ်ကြလျက် နှစ်သိမ့်ကြတို့ဖြင့်မာသတိပိတာအမအာသတိပိတာအမရှုကမှတ်နေကြသောဗျာမှုရှိသံဃာတော်ယောဂီများနှင့်ရွှေလဝါပိုင်ရှင် လှုပ်အားပေးသူတော်စင်တို့အားအေးလှုပ်အားပေးရတဲ့လက်ဟာ gold finger ပါပါလေရွှေလဝါတဲ့ခြေတော်ကတော်ကြီးမြင်မဲ့တဲ့လူတွေအစာရည်သာပြလက်ကုံတွေဆင်းရဲတော့မှယုတ်ကဇုနာကြီးကအဲ့ဒါလာကြသူကောဘမင်းတို့ဘာလို့တော့ အာတို့ရေတကူသေလူအောင်လို့ရမယ်သူနေရာတက်ကလက်ညှိုးညွန်လိုက်တာထိတောင်မထိဘူးပိဒါတော့လျှောက်ရေတွေကြတာအမင်းတို့ဘာလို့အာတို့အစာအစာလိုပါလေရမယ်သူနေရာတက်ကိုင်းလက်ညှိုးညွန်လိုက်တာအာကောင်းမြတ်တဲ့စာစာတွေကြနောက်တာဘာလို့သေးလဲကျွတ်တို့ဝတ်တင်မဖို့မလျှောအေးစုပ်ပြပေးရနေတဲ့အဝတ်လိုတဲ့သူနေရာညောင်ဟဲ့လက်ညှိုးညွန်လိုက်တာတခါလေပုပ္ပတ္တိလွာဂရိပါတွေကြတာ ဟာခင်ဗျားကြီးလည်းညွညွနဲ့ရေတွေအစာအစာတွေအဝတ်အထည်တွေရတယ်ခင်ဗျားကြီးကြီးမားသောကုသိုလ်ပြုခဲ့သလားမထင်နဲ့မိတ်ဆွေတို့ကျွန်တော်ပြုခဲ့တဲ့ကုသိုလ်ကမဖြစ်သလောက်ဘူးကျွန်တော်ကဘဝကဒါနနဲ့လို့ဥစ္စာမရှိရှင်းရပါတယ်အဲဒါကြောင့်သူများရဲ့အချုပ်အလုံးယုံမှာနေစားသမားအဖြစ်နဲ့လုပ်ခွဲအာအဲ့ဒီမှာတခါတည်းပဲအလူကပုဂ္ဂိုလ်တွေလာကြတော့ကျုံမှာ အေးဝမ်းတော့မဝလို့ဆွန်းတော့မမြနိုင်ပါဘူးဗျာဟောရိယကိုသွားအတ္တရှတထေကြီးအလူပေးနေတင်တို့လူရာရလိမ့်မယ်လာတိုင်းလာတိုင်းသောလူတွေကိုလက်ညှိုးညွန်ပြတာဒါကြောင့်သူ့လက်ကြီးဟာရွှေရောင်ရှင်ဝင်းဝင်းဝါလက်ညှိုးညွန်လိုက်ရေလို့ဟွန်းကြိုက်ဘူးလေရေလို့တော့အစာစာလို့တော့ နတ်ပင်ကကြရင်နောက်ပြန်မှုတရားဟောမယ်ဟုတ်ပါရောအဝတ်အထည်လို့တော့အေးအဝတ်အထည်ရတယ်ဗျာသဘောပေါက်ပါလားဒါကြောင့်မိဖို့ကြောင့်ကရွှေလဝါပိုင်ရှင်သူလုံအားပေးသူတော်သင်တို့အားရွေမွေလူတ္တမကုန်၏ အာယုံစွာမနေ့ကဘာကြွေးတော့ကြွေးတာရိုးစွန်းလားအဲဒါအာယုံစွာနေစွာညနေအခါချိုးကြီးတို့ဖြင့်ရွေမွေလူတာမာကုန်၏ ထိုမှတပါဤဟိတာဝေယဝစ္စအဖွဲဥက္ကဋ္ဌကြီးကိုကြီးကြီးဝဲတော်တင်တင်ဝဲမိသားစုတို့နဲ့စိတ်တုကိုမြညီညွတ်ကြလျက်မြို့သမီးဆောင်အိတ်ခမ်းတခမ်းအတွေ့ပရမအကျိ သုံးသိမ့်ရတို့ကိုရေစက်သွန်းချလူတန်းညပါကုန်၏မေတော်ကြီးဒေါ်ရွှေထိန်မိသားစုတို့နှင့်စိတ်တူကိုမြညီညွတ်ကြလျက်မုံဘူးပဲဘုတို့ကိုရှုဆောင်၍အလုံးသောကျောင်းဆောင်အတွက် ဆယ်သိန်းကြတ်တို့ကိုရေကျက်သွန်းချလူဒညပါကုန်၏ဥထွန်းမြင့်ဒေါ်ဆန်းဆန်းဦးသမီးမြမင်းစုဘုတ်ဆုံးမမိသားစုတို့နှင့်စိတ်တူကိုမြညွတ်ကြလျက်သီးသန့် အာယုဇွမ်းအတွေ့6000ကြတို့ကိုလူတိုင်းညပါကုန်၏ခြားခြားသောလူရှင်တို့နှင့်စိတ်တူကိုမြညီညွတ်ကြလျက်အသီးသီးသောလူဝတ္တန်ရာဖြာပြတို့ဖြင့်ရေဆက်တော်သွန်ချ၍ အာယဝန္တာလူဒညဘာကုန်ဤသရဏဂုံသီလစပ်ပြီးကြလေတရားထိုင်ရသွာရှုမှတ်ပွားကြပါကုန်၏ဤသို့ပေါင်းစုမြတ်ကောင်းမှုကြောင့်အလူရှင်များသတိတော်များတို့သည် မအိုမနာမတရားဖြစ်သောနိဗ္ဗာန်ကိုလင်းမြန်စွာမြတ်မောပြုရပါလို၏မိတိတော်တို့ပြုပြုသမျှကုသိုလ်အဝါဝကိုအာလုံးသောရှိရှိသမျှတတ္တဝါတို့အား မြည်တူရစေမြာပေးပေပါကုန်၏မြာရ၍ကိုယ်စိတ်နှပြချမ်းသာကြပါစေကျမ်းမာကြပါစေဝမ်းသာကြပါစေ လံဖြာကြပါစေမြာအမြာအမြာယူတော်မူကြအကုန်တော်သာဓုသာဓုသာဓုမြာမြာမြာ ယူတော်မူကြအကုန်တော်သာဓုသာဓုသာဓုမြာမြာမြာယူတော်မူကြအကုန်တော်သာဓုသာဓုသာဓုအလုံးကိုယ်နှုတ်စိတ်ဝါငြိမ်းချမ်းသာယာကြပါစေ